နေဦးဇင်းတို့အာရနာတော်နေ့2560မှာနေ့ဘောဇာတိနေ့1380နဲ့တော့ခုနှစ်ဗုဒ္ဓနာမည်ဘုံရဲ့ဒီနေ့2025 2021စက်တင်ဘာ20နဲ့တော့နေ့မေရှိမှာ20နဲ့ ဒါဟောကြားတော်မူသောဒါဘယ်နှချိန်မြောက်ဖြစ်လဲ58ကျင်းမြောက်ရှိပါပြီခင်ဗျာ58ကျင်းမြောက်ဥပဒေနာလို့ပြင်ရတယ်။ဒါမှလည်းကျင်းမြောက်ဥပဒေနာလို့ပြင်ရဘူး။မောင်ကြအနာကြရပြီ။ဒေသနာတော်ပိုင်းရှင်ဒေသနာတော်ဥပဒေဖြစ်တော်မူသောတရားရှင်ကိုပူဇော်မယ်။ရှိခိုးကြရအောင်။ဒီဘာကြီးဒီမကြီးအားလုံးပါပဲ။ ဘုရားရှင်ဂုဏ်ရည်ကိုစာရှိတာစိတ်ထုံရက်ဘုရားမြတ်တိဘာဝနာဘောဉာဏ်နဲ့ဆိုပြီးစွာနိုင်ရအောင်ဆိုဗုဒ္ဓံနရနရသမောတရဏံတိဒတံပညာပရိပါစုတိယဝိယတံသာကာရံ အခါရီကာမတရဒေဝဟိတဝနံဝန္တာမိကာရတိကမက္ခမန္တနာနံနရာနရာသမောတရဏံလောကုလောကီနလိသောစီပောကိုလူလာတောင်းတကြကုန်သောစေတာမြတ်သူနတ်သူမြတ်မသတ္တဝါတို့၏စွေရလည်းဖြစ်တော်မူထသောဒီတတံလောကော သမာဓိနေရှင်တော်စေတနာရှိတော်မူထာသောပညာပရိပါစုတိယတစ္ဆာလေးရတရားမြတ်ကိုသင်္ဘောတင်မြင်တအရဟတမတိဟုသောပညာတန်သောသတိအောင်လည်းရှိတော်မူထာသောဝိဟတန္တကာရံ သစ္စာလေးရတရားမြတ်ကိုဝကပိတ်ပုံဉာဏ်မြင်တော်ဟောယုဒံတေညာဝိဇာတိဟုသောမိုက်တရားကိုရဟတာမေဉာဏ်တန်လျက်ဖြင့်ပဲပြတော်မူပြီးသာသောအထာဝီကာမန္တုနာဇမသတ္တဝါတို့၏အစီအပေါ်ကို အလွန်လိုလားတောင်းတတော်မူသာသော နရဒေဝဟိတဝံဒုနယမသတ္တဝါတို့အားလံပြနိညောသုံးမသွန်တင်တော်မူလျက်လောကုလောကီငလိဆုံးကိုအလုံးစုံသောဂုံတိန်တကောစိတိန်ဉာဏယုံမှာရွဆောင်တော်မူတတ်သောကာရဏိကလူနဗျမတတဝအမြတနာတိကိ မာဂရုဏာတော်ရှင်နဲ့တည်တော်မူတတ်တော်အကံဇာတိအစပါရမီပုံညာတိမနိုင်ရှင်အမနိုင်ရှင်တတ်တော်သီလသမารီပညာဂုဏ်တကကြောင့်မြတ်တရားပြည့်တို့ရောက်တော်မူတတ်တော်အနန္တညာနန္ဒဗိညောတညာနာသတ္တ ဆုံးပိုင်ကြမရှိသောဉာဏ်တော်လည်းရှိတော်မူတတ်သောဓမ္မဗုဒ္ဓံဒုရုကိုယ်ဆုံးလင်းပေတတ်ရှင်တော်မြတ်ဘုရားကိုအဟံတရားဟောတရားနာအမိမကောဘုရားတည်းတော်သည်ဟောလာမိတတ္တရွကြုံမှန်ဆွဲချိုး၍ ရှိကိုကရောပါဠိမြတ်စွာဘုရားသာဓုသာဓုသာဓုပါဗျာရတော်ဒီမာလေးရှိခြင်းဝိပဿနာလုပ်ပြီးတရားကိုဆက်လက်ပြီးဟောကြားနာကြားကြရ တော်လည်းဒီမှာဥဒေကြီးပြောနေကြအဝိဒုတိခုနပါအဝိဒုတိခုနပါလည်းတော့တရားဝိဒုတိရတရားတရားတွေကိုခံနိုင်ဖြစ်ခြင်းရဖြစ်ပြီးစေတဝိဒုတိအရာအာမြေစိတ်အစဉ်မှာနိဝရအမြင်ကြီးတွေသိနေရေးသမထာဘာဝနာလုပ်ငန်းလို့ပြောလို့ရတယ်သမထာကံကံတွေကိုဥပ္ပစာ မောစရမာရီဉာဏ်တန်တော်ရီမျိုးမျိုးမျိုးရတဲ့အတိုင်းပေါ်များအတူဖြစ်အဲလိုစေတဝိတ္တိယပြည့်စုံပြီဆိုတဲ့သူတော်ကောင်းတွေစိတ်ရှင်မမျိုးနာနေကြီးပြည့်စုံပြီဆိုတဲ့တဆင့်တည်းပြီးတော့ဒိဋ္ဌိဥဒ္ဒဒိဋ္ဌိဝိတ္တုဥယဖြစ်ဒိဋ္ဌိဝိတ္တုဘိုင်းမှာတော့နာမရူပပြိဋ္ဌာဉာဏ်အမြင်ရတဲ့ယုတ်ဉာဏ်တွေကိုဒါ ပညာသိရှိတဲ့ဒါဉာဏ်ပညာအဲ့တော့ယုံနာဓမ္မတွေအပေါ်မှာဉာဏ်အမြင်စင်ကြယ်ဖို့ယုတ်တရားတွေကိုပရမတ္တဉာဏ်မြင်ဆိုင်တဲ့အတိုင်းဉာဏ်တရားတွေကိုပရမတ္တဉာဏ်မြင်ဆိုင်တဲ့အတိုင်းမှမြင်အပ်တော့ဖြစ်ဒါစေတဉာဏ်ကြီးတွေကသိကြမှာယုံနာဉာဏ်ကြီးတွေသိစီတဲ့လောဟံပြောင်းနေတော့ဒုနာမဓမ္မပြည့်စုံတာဉာဏ်ရာရည်တည်နေပြီ ဒါအရန်ကြီးတော့ခက်ခဲတဲ့သဘောမျိုးရှိတော့ဘာဖြစ်လို့လဲစိတ်စဉ်မှာနိဝရဏအမြင့်ကြီးကင်းစင်တယ်စိတ်စဉ်မှာနိဝရဏအမြင့်ကြီးကင်းစင်လို့လက်တွေမှာကိုတိပြီးလေးပြည့်စုံပြီဆိုတဲ့တစင်းကြပြီးတော့ဒီကုမြတ်မြတ်ဝိလနာဝိသုဒ္ဓိဝိယဖြစ်တယ်။ဟုတ်ကဲ့ကဝိလနာဝိသုဒ္ဓိဘိုင်းမှာတော့မနက်ကံအကျိုး တရားယုံနာယုံမှမှုကိုပြောရလို့ပြောရှိဆိုတဲ့အတိုင်းကောင်းကံတွေတော့ကောင်းကျိုးတွေရတယ်လို့မကောင်းကံတွေတော့မလိုလားတဲ့ဆိုးကျိုးတွေရတယ်ဆိုတာဒီပုံမှာယုံမှတဏှာကင်းစေဖို့အကြောင်းကြောင့်အကျိုးဖြစ်ကုန်မိမိတို့ကအကမနနာသိပါတဏှာကသမာဓိဉာဏ်ဉာဏ်နဲ့ကိုယ်တိုင်နဲ့မှဥပ္ပတိပါမထိုယုံမှတဏှာ အဲ့လိုဒီရဲ့အတွက်ကတော့မိမိတို့ကိုယ်တိုင်ကြောင်းပြုစက်နေပြိတ္တနားလည်အောင်ရှင်းသွားသုံးသပ်ကြရအောင်ဖြစ်အဲ့လိုနားလည်ကြလို့ဒီတရားတွေကမြန်ရပြီးကြောင်းရရလို့ပြိတ္တိရဲ့မြန်အဲ့လိုရပြီဆိုရင်ခုနပြောတဲ့ယုံမတရားကိုဆိုတော့လုံမြောက်ခြင်းဒါနဲ့တိုင်းအကျိုးတရားနဲ့ယုံမှားမှုတွေကိုဆိုတော့လုံမြောက်ခြင်းပေါ်တဲ့ကင်္ဂါဝိဒနာဝိတ္တိနဲ့မိမိပြည့်စုံပြီး Hello dear journalists, welcome to your private interview. I would not be taken by the guardian and that is not to be by ma. Teri midori aya teri gare jodi ya nandiya. Kingaule na midori ya teri gare jodi ya jodi ya. तो योगिया नदिया योगिया योगिया योगी तेंगारा धर्मान चे तो तेंगारा दिया योगी ये नंदा में जा लगनान और नाम से तेरे चुपिया निजी मुझी भी और नहीं जा ရေခဲခိုင်မာနဲ့တရားပြည်ဒီတဲ့မနေခြင်းကိုကြည့်ပြီးတော့ဒါရေခဲခိုင်မာခဏမစက်တဲ့တဲ့ကြည့်တဲ့တရားကိုကြည့်ပြီးတော့အိစ္ဆဖြစ်ခြင်းပြခြင်းတရားရဲ့နေချက်တရားကိုကြည့်ပြီးတော့ဒုက္ခရေခဲခိုင်မာနဲ့တရားပြည်ဒီတဲ့မနေခြင်းဆိုပြီးညာခြင်းကိုကြည့်ပြီးတော့အနတ္တကိုတော့ပုံနဲ့တင်ပြီးတော့ဝိပဿနာယူဝသုံးတတ်နိုင်ကြရောဒါနတ်ကမ္မကလည်းတရားဝိသုဒ္ဓိပန်ကြည့်နေပြီ ပြောလို့ရတယ်။အဲငကငကနဲ့ရတဲ့အောင်လို့ဒီမှာလို့ဓမ္မတဏ္ဍာရနဲ့ဥဒိယဗျာနဲ့အမှုပါဒီဘိုင်းကိုတော်တော်လေးအလုံးပြည့်ပြီးတော့ကောင်းတယ်ခုနဥပဒနာကြီးကြီးကောင်းဟောလေးပေါ့ပါတာပိဋိပတ်တိ။ညောင်လေးလေးပေါ်လာတာမြတ်တဲ့ဘူးလေးဖြစ်လာစီပါတဲ့မတူပေါ့လေ။မြတ်တဲ့သားလေးဟောပါတာပိဋိပတ်တိငြိမ်းချမ်းလာတယ်။ဒါရီဒီဥပဒနာပဲအန္တရာယ် ဝိပဿနာရှိနေတဲ့သူတော်ကောင်းတယောက်ကိုအယောင်လေးမောလာတယ်အိမ်မှာတော့သာယာတော့ပြတ်အနှစ်တမှုကြီးမောလာတယ်အရှိကလည်းမတူထူးပြီးတော့စိတ်မှာနှစ်သက်လာငြင်းရင်လာတယ်ငြင်းရင်လည်းတရားအထုတ်ရတာဝိပဿနာရှုပွားသုံးတိုက်ဟောအဲ့ဒါဒီလမ်းကြောင်းမှန်ကနေတွေ့ပြီးတော့နိုင်တဲ့အကြောင်းတရားဖြစ် အဲ့လိုဝိပဿနာဉာဏ်ကြောင့်10ပါးကိုခဏတည်းကပြောတော့လုံအောင်နိုင်ခဲ့ရင်တော့အဲဥရိယပြရဲ့အလူပိုင်းကဥရိယပြရဲ့ဒီချိန်ပိုင်းဒီကဥနိုင်မှာဖြစ်ပြီးတော့အဲဥရိယပြဉာဏ်အရင်ပိုင်းကနေပြီးတော့အိုးဝိပဿနာဉာဏ်တို့အတက်ဆုံးဖြစ်တဲ့လူလုံးမဉာဏ်တိုင်အောင်လို့ဒီဉာဏ်လေးကိုတော့ဒါဥစဉ်ပြိပဒဏ်နဲ့တက်တာပြီးတော့ဒီချိန်မှာဉာဏ်ကြီးဆင်ကျင်သွားပြီ အဲ့ဒါမျိုးလမ်းကြောင်းတော့ရောက်ပြီအဲ့လိုလမ်းကြောင်းတော့ရောက်လို့အိန္ဒိယပြည်အနေနဲ့ဒီမှာတော့စပြီးတော့နုလောမဉာဏ်တရားဝိပဿနာနေကိုသိပြီးရဆက်တဲ့ဘာမှအထုနိုင်တို့ရည်တဲ့ဝိပဿနာနေကိုအဆုံးမှာမဉ္ဇဉ်ပုံဉ္ဇဉ်ပေါ်လာမယ်ပြည့်စုံတဲ့ဉာဏ်ကြီးပေါ်လာမယ်ဒုဉာဏ်တွေကတော့နိဗ္ဗာန်ဆိုတဲ့ဤတဲ့ဒီကိုနတ်ဒီအာရုံပြုပြီးတည်တော့ဒါဉာဏ်ကြီးဖြစ်တယ်ဒါကြောင့်ဘုရားတရားဝိသုဒ္ဓိနိဗ္ဗာန်ဉာဏ်ကြီးသိကြပြီ အဲ့လိုမျိုးဝိတ္တုတွေခုနှစ်ပါးခုနှစ်ခုကြောင့်ဖြစ်တဲ့ဉာဏ်တက်လာဝိတ္တုတွေနိဗ္ဗာန်အဉာဏ်ကြီးစင်ကြယ်ကြီးတတိယပြနိဗ္ဗာန်ကိုကိုယ်တိုင်မျက်မှောက်မိမိရဲ့ပညာပုံဉာဏ်တို့ဖြင့်ဘုရင်သိနိုင်ရေးအတွက်ဒါအောက်အောက်ဖြစ်တဲ့ဝိတ္တုတွေဒီလိုစင်တက်ကြပေါ်မှာအထူးရမှာဖြစ်ဒါကတော့အခြေခံအလုံးသောသူတော်ကောင်းတွေဒါရောစဉ်ဒုက္ခမှာလုံးချောင်ရှင်နဲ့ဒါမျိုးကောင်းသားမျိုးကောင်းသမီးတိုင်းဒါနားလည်နေတယ်အခု သဘောကျရဖြစ်ရေကောင်းရဲ့ရေကောင်းတဲ့လူကိုပြောလိုက်ကြတာကိုဒီနံပါတ်၄ခုမြောက်ရောက်ခဲ့ပြီးတော့နံပါတ်၄ပြည့်တဲ့ဒီလောက်ဒီတုတ်ဒီပါကိုရင်းများလေးပြုလုပ်နေတဲ့နေတာဖြည့်ခြင်းကြောင့်အဲဒုတိယမြောက်ပြည့်တဲ့စေတောဆိုဒီတုတ်ဒီပါဟာမျိုးစုံတာကိုကိုဥပ္ပဇရာအပနာလို့ခေါ်တဲ့တမာရီမျိုးမျိုးတစ်မျိုးရအောင်ပေါ့ညာတို့ပိုင်ပါလေဟိုကျတော့သမဏဂုဏ်တန်လေးတွေစုံလန်းစုံတော့ ဆိုသမารကမ္မနာရေးခဲ့တဲ့ဝိသရသမารိမာစာအမနာသမารိကိုပေါ်တဲ့သံသမารိဒီသမာဘတ်ရှိပါပေါတိတန်အောင်ဒါအတုဘောအတုနေနေအောင်လဲတော့ဒါဒီပေါ်စဉ်နေမှာပေါ်ခဲ့ပြောခဲ့ပြီးအဲဆက်လက်ပြီးတော့အတုပြရမှာကတော့မိမိတို့ဒါအခြေနဲ့မိမိတို့ရဲ့အောင်ဝေကဉာဏ်ကိုကြည့်ပြီးတော့ဆက်လို့ဒါအတုပြရဖြစ်တယ်အဲလိုဒုတိယကသုတေယဝိသုရိကကိုပြောပြရအောင် တရိယာကြောင့်ဖြစ်တဲ့တတိဝိပပိညာပါလေတို့တရားနဲ့တရားတွေကိုသိသိနိုင်ရဲ့ဒီအယုဒ္ဓရားအယုဒ္ဓရားသာတော့တက်တယ်အယုဒ္ဓရားတွေကိုပြည့်စုံတာလိုက်တာနေနာကပြည့်စုံတာဆိုတဲ့ဒီလိုယုံတရားတွေကိုသိသိဖို့ပဲဒီလိုဟောခဲ့ပြောဒီအာရတာနာမပရိစ္ဆေဒဉာဏ်တို့ကိုလည်းဉာဏ်တရားတွေကိုသိသိပိုင်းပါလေဆိုင်ရဆိုင်ရပေါ့ဝိတုအာယုတွေကိုသိသိဝိတုအာယု ကိုကိုလိုတဲ့သင်စီပြီးသူဝိတုအာယုအာယုယူပြီးတော့ဝိတုမှာမိပဲဖြစ်တော့တဲ့တရားတွေကိုဆက်လက်သင်စီနိုင်ဟုတ်တယ်။အခုရသေးကတော့၄ခုမြောက်ဖြစ်တဲ့အဲဒီဒီလိုပြီးရင်၄ခုမြောက်ပြီးငါးခုတည်းနာပြီးတော့ပြီးပါ။ငါးခုတည်းနာဝိတုဒီပိုင်းကိုလည်းဦးဇင်းတော်ဟောကြားတယ်။အရင်ဆုံးတော့ယောဂီတွေမှာနားလည်ရအောင်လို့ပြီးတော့တကယ်ဒီမှာသုံးသပ်တဲ့သူတော်ကောင်းတွေတွေလည်း ရင်းကြီးမခက်ခဲဆုံးအဘိဓမ္မောပါတိတော်လေးတော့ဒီစမာဓိလူတဏ္ဍထားတဲ့ဒီကြောင့်ဉာဏ်၅ပါးနဲ့ပြစ္ဆုတ်ကံဒုတိယ၅ပါးဖြစ်ပြစ္ဆုတ်ကံကြောင့်ဉာဏ်၅ပါးကြောင့်ဘာကမှဒုတိယ၅ပါးဖြစ်တာဒီကံလေးဟောခဲ့ပြောခဲ့ပြီးခုလက်ရှိရောက်နေတာကတော့ဘိဓမ္မောပါတောင်းရစေဘိဓမ္မောပါပထမနည်းလို့ခေါ်တယ်အနုရောမနည်းနုရောမနည်းမှာစကားနေပြီးတော့ဟိုတရားမရဏ လောကတိဝဒုက္ခဒေါမနတာဥပါယတာတိုင်းဝိယမတိဒါကိုလည်းအလိုလုံးပါပဲနောက်အလေကောင်ကဒီပြီးဟုတ်အဆုံးတာဒါကိုလည်းအလိုလုံးပါဒီရမောင်းတဲ့ဘုရားပထမနည်းကိုစပြီးတော့ဒါပေါ်စေပေါ်စေပြီးတဲ့အခါကျတော့ဝိသကြောင့်သင်္ခါရပြေဖို့သင်္ခါရကြောင့်ဝိညာဉ်ပြေဖို့ဝိညာဉ်ကြောင့်နာယုနာယုသံတလာယနာတလာယနာသံတလာတလာကြောင့်ဝိရဏဝိရဏကြောင့်ဒနာဒနာကြောင့်ဥပါဒနာဥပါဒနာ ဥပါဒာကြောင့်ဘဝဘဝကြောင့်ဇာတိရဲ့အမိုင်းရဲ့ဦးလို့ပြောခဲ့ပြီးပြီးတော့ဇာတိကြောင့်ဇာမရဏမိုင်းမှာလို့ဆိုပြီးပြီးခဲ့တာပါလေပြောခဲ့ပြီးအခုကြံခဲ့တာကတော့အဲဇာတိပစ္စည်းဇာတိဟူသောအကြောင်းကြောင့်ဇာမရဏဖြစ်တယ်ဆိုတဲ့ဒါအကျိုးရင်းပြီးတဲ့အခါကျတော့လောကပြေဝဒုက္ခဒေါမနတဥပါယသာလို့ခေါ်တဲ့အကျိုးချက် အဲ့ဒီပန်းတွေကိုဘယ်လိုလဲဒေရှိပေါ်စေနာစေဖြစ်တယ်အဲ့ဒီပန်းတွေကိုဆက်ပြီးတော့ဟောတာနာကြကြရအောင်တော်စေတော့မူရင်းပေါ်မြောင်းမူရင်းကုဒနာပါသနိယမျိုးစပြီးတော့နာယူကြရအောင်နာယူကြရအောင်ဆိုတော့ဘယ်လိုပြီးခဲ့တဲ့ဘာကတော့အဲ့ဒီလောကအကြောင်းလေးကိုလည်းပြောခဲ့ဖြစ်လောကအကြောင်းလေးကိုပြောခဲ့ပြီးဒီဘက်တော့လောကအကြောင်းကိုတော့ဒီလို ပါဠိတော်ဝေါ်စီနေမျိုးဆက်ပြောလို့လည်းနေကြုံတဲ့နေရာလေးကိုဆုံးလို့ပြီးထပ်ပြုတ်ပိုင်းထည့်ပြောတော့ဒါကိုတော့မပြောမယ်တော့ဒီလိုသောတာပရိပရိဒီဝါဆိုတဲ့အပိုင်းလေးကိုဒါအရင်ဆုံးနိုင်ပြရတာအဲတော့သောတာပိရဲ့ပိုင်းကတော့တိဒီဝါကိုညှက်ချပြီးတော့ဟောတာလို့ဆိုတော့တထာဂရမောပရိဒီဝါညာရီယတနေနဝဗုဒ္ဓတာဘောဂယတနေနဝဗုဒ္ဓတာ ရောဂပြတ္တိနာဝဗုဒ္ဓတာ သီလပြတ္တိနာဝဗုဒ္ဓတာဒေဒီပြတ္တိနာဝဗုဒ္ဓတာပညာတရိညာတရိနာပြတ္တိနာပရဏံပြတ္တာပညာတရိညာတရိနာဒုက္ခတရိနာဗုဒ္ဓတာအာရယောပရိဒေဝအာရဝနာပရိဒေဝနာ အာရဝိတတံပရိဒေဝိတတံဝါဇာပလံဘောဝိပလံဘောလာလံဘောလာလပနာလာလတိတတံအယံမောဇတိပရိဒေဝဆိုတဲ့ဒီအပိုင်းလေးအဲဒါလေးကိုကျွန်တော်နေ့တရားလေးမှာတွေ့ပြီးတော့ဒါနာယူကြည့်ကြရအောင်အဲဘာလို့လဲဆိုတော့ဒါရဏမာလိယော၌ပရိဒေဝပရိဒေဝဟူတိကတံောအဘယ်နီ တိတိဝါဆိုတာဗာလေဒါတတကရတတကရမောပရိယေယောဆိုတဲ့ပါဠိလေးပေါ့ပြီးတဲ့အခါကျတော့မှညာတိပြတနေနဝါညာတိပြတနေနဝါသေမျိုးတို့၏ပျက်စီးခြင်းပြမှု၏ဗုဒ္ဓသာတွေ့လုံးတော်သူပါ၎င်းဘောဂန္တနေနဝါစိတ္တေဥစ္စာတို့၏ပျက်စီးခြင်းပြမှု၏ဗုဒ္ဓသာတွေ့လုံးတော်ပုဂ္ဂိုလ်ဟာတွေ့လုံးတော်သူပါ၎င်း ရောဂါလက်တဏဝါနာယောဂဟုသောပျက်စီးခြင်းဖြင့်မူလီဘုဒ္ဓကတွေ့ယုံသောသူအား၎င်းဒီဃာလက်တဏဝါဒီကပျက်စီးခြင်းဖြင့်မူလီဘုဒ္ဓကတွေ့ယုံသောသူအား၎င်းဒေဟိယတနေနာဝအရိဘဝဒပျက်စီးခြင်းဖြင့်မူလီဘုဒ္ဓကတွေ့ယုံသောသူအား၎င်းပညာတရိညာတရိနာအနန္တဓမ္မဘဝတော်တရိနာပျက်စီးခြင်းဖြင့် နန္ဒနာကရတအတွေ့ယုံသောပုဂ္ဂိုလ်အား၎င်းနေညတရိညတရိနာမင်္ဂလတဘောပါသောဒုက္ခသမိနာဆင်းရဲခြင်းဒုက္ခတရားသည်ဘုဒ္ဓတာအတွေ့ယုံသောသူအား၎င်းယောအာဒေဝအတင်ကိုကြည့်သည်ယောပရိဒေဝအတင်ခံရတဲ့ကိုကြည့်သည်ယာဒေဝနာအတင်ကိုကြည့်သောအခြင်းဟာတိယပရိဒေဝနာ အပြင်းအထန်တလက်လက်ကိုပြည့်တော်စေရသည်ယာရဝီတလက်ခြင်းကိုကြွေးသည်ဖြစ်သည်ယံပါရိဒေဝီတတံခြင်းဖန်တလက်လက်ကိုကြွေးသည်ဖြစ်သည်ယာဝါဇာခြင်းငါဤကငါဤတမိတတိတောဆိုကိုကြွေးခြင်းသည်ယောပနဘောအပြင်းအထန်တလက်လက်ပြောဆိုကိုကြွေးခြင်းသည် ယောဝိကာလဘောအကျဉ်အထုဘူအပြပြသံတရေလေကျောစုမူခြင်းတိယောလာလဘောအကျဉ်ပန်းလေကျောစုမူခြင်းတိယာယသာလပနာအကျဉ်ပန်းလေကျောစုမူကြွေတော်အသိယာတိယာလာလပိတတံအကျဉ်ကျောစုမူခြင်းတိအတိတိအတိစီအယံဒီတဘောတရားတိပရိယောတိအယံဒီတဘောတရားကိုပရိယောတိဝောယေ ဘုဇ္ဇတိကုံစုအပ်ပါသည်။ဒါပရိဒီဝါရဲ့အပိုင်းလေးကိုလည်းဒါနားလည်ပါ။နောက်ကြရင်များအဲ့ဒီပါဠိလေးကိုဟိုဒီကရေးနေတာဒီလွယ်တော့ဒီလိုဟိုအဲ့ဒီအားလေးကိုကြည့်ထားလို့ရှင်ပို့ပြီးတော့လုံးမီသွားတဲ့အခါပို့ပြီးတော့ကောင်းတယ်။ကြာအဲ့ရမှာဦးဇင်းတို့နန္ဒတိဘော်လေးရှေ့ကဘုံကတော့လောက ဒါရီဒီခုနလောကကနေဇာတိလောကပရိဒေဝလောကလောမနတဥပယံလာဆိုတာဇာတိရဲ့အကျိုးဆက်များဖြစ်တယ်။ဇာတိရဲ့ဘာလဲလို့ဇာတိရဲ့အကျိုးဆက်တွေဖြစ်ပါတယ်ခင်ဗျာ။ဇာတိရဲ့အကျိုးဆက်တွေကတော့အကျိုးရင်းမဟုတ်ဘူး။ငါဆိုရပါလို့လဲတော့အကျိုးရင်းနဲ့အကျိုးဆက်ဆိုတာကသူကမတူဘူး။ငါဆိုရပါလို့လဲတော့အကျိုးရင်းဆိုတာကတော့ဒီအကြောင်းရှိဒီအကျိုးတဲ့ဖြစ်။ဒါကအကျိုးရင်း။အကျိုးဆက်ဆိုတာကတော့သူက ဖြစ်ခြင်းလေဖြစ်တယ်ဖြစ်ခြင်းမှလည်းဖြစ်တယ်ဘောမှာဦးလည်းလို့ဟိုဈေးဝယ်တဲ့အခါမျိုးဈေးဝယ်တဲ့အခါမှာဘုရားဆိုရပါလို့တထောင်နံပေါ့ပစ္စည်းကိုဝယ်တထောင်ပေးလိုက်တထောင်ပေးရင်တထောင်နဲ့တန်နဲ့ဒါပစ္စည်းကတော့ကျင်းကြီးရတထောင်တန်တော့ပစ္စည်းကျင်းကြီးရဒါကတော့သူရဲ့ ဒါပေမဲ့ဆန်ကျင်ကသဘောကောင်းလို့အစ်စ်ပေးလိုက်ရင်တော့အကျိုးဆက်လည်းရပါဘူး။ဒါရေးလူမရေးရှိတယ်နော်ဘယ်လိုသုံးလဲ။ဒါကဘာလဲတော့ one I want get one free buy one get one free သဘောမျိုးပေါ့အဲ့တော့ buy one ဆိုတာကတော့ဒါကြီးကြီးနေတာ။ get one free ဆိုတာကတော့ဆိုင်တဲ့နေရာတွေကြောင့်နေရာနေရာတွေကြောင့်ရတဲ့နေရာတွေရှိတယ်ညတဲ့နေရာတွေ ကြည့်ပိုင်မန်းကတော့ဒါလုံးဝကိုပဲပိုင်မယ်သူကတော့ကြိတ်ကြီးတယ်အဲတော့တော့ကကေဝမ်းမှာနေရာဝန်မူတည်မူတည်နဲ့စီနေဝန်မူတည်မူတည်နဲ့ဆိုင်ဝန်မူတည်မူတည်အဲ့တော့မကြိတ်ဘူးအခုလည်းဒီမှာလည်းဘယ်လိုပဲခုနကဆိုတော့ဓာတိပစ္စယနရမရဏလူကလည်းဒီဒီဒါကြောင့်မလို့ဆိုတော့စာသွားတဲ့ကိုကဟိုမူရင်းလေးမှာလည်းအဲ့ဒီဒီမှာကြီးကြည့်ဟိုပြိဿသမုပ္ပါစာတော့ ဇာတိပစ္စယသရမရဏံလောကပရိဒေဝဒုက္ခဒေါမနတာဥပါယတာတံဘုံတိအဲ့မှာဥပါယတာတံဘုံတိအဲ့မှာဇာတိပစ္စယသရမရဏံဆိုပြီးတော့သရမရဏံကိုဝိပဿနာနဲ့ပြောသရမရဏံသရသိနေတဲ့ဒုက္ခရဲ့ကံမလေးကအမိကပြေဆုံးတာအဲ့တော့အဲ့မှာသရမရဏံဆိုပြီးတော့နမောလေးဆိုတော့တိတိပဲဆုံးအဲ့ဒါသရမရဏံကိုဝိပဿနာ ဆုံးပါပြီဆုံးပြီကမှပါပြီတော့အဲ့ဒါဟုတ်တော့ကြမှာဒုက္ခမတိရောတခါဆက်သူလိုရင်းကတော့အဲ့မှာတော့တော့ကဇာတိတကြသရာမဏေနဲ့ဆိုရဲမှာတော့တဘုံဆုံးသွားပြီပြီးတဲ့အခါကျတော့မှဒုက္ခပရိဒီရောအဲ့တော့ဇာတိတကြသရာမဏေနဲ့ပြီးတော့တကယ်ကိုမဟုတ်တာကိုယ်စလုံးကိုတို့တကကြီးဒီမှာယူနေတဲ့ဘုံဇာတိရပြီဇာတိရှိပြီပေါ့ ဓာတိရှိရင်အဲ့ဒီဓာတိရဲ့အကျိုးရင်းအနေနဲ့ဇာမရဏကဆောင်လွဲလို့ရမှာရှောင်လွဲတော့မရပါဘူးခင်ဗျာလွဲလို့မရဘူးအဲ့တို့တော့ဒေါကပရိဒေဝဆိုတော့ဒါတော့တတ္တဝါတိုင်းတတ္တဝါတိုင်းမှာဖြစ်မှာလားဒီဒေါကပရိဒေဝဒုက္ခထောင်းတာမဟုတ်ဘူးဖြစ်တဲ့တတ္တဝါမှာဖြစ်မယ်မဖြစ်တဲ့တတ္တဝါမှာမဖြစ်ဘူးဒါလိုပြောရခုနကပြောတဲ့ ဟိုဇရာကရဏကတော့တကယ်ကြီးဒီမိုင်းကြီးနေတယ်သူကိုချိန်တော့လို့တော့ကမဇရာလာလို့ပြောပြောဟိုဒီကနေ့တော့ကောင်းခဲ့တယ်လို့ပဲအဲဒါလည်းသံယုသွားပြုတယ်ဆိုတဲ့အစီအမရောက်သေးလို့ပါကရဇရာနဲ့ထင်ရှားရင်တော့အပါကရဇရာနေလည်းတော့ဒီဒီနဲ့ကြီးချင်းလာတာပေါ့နော်ဒါကတော့ရင့်ကျက်လာတာဒါကရှောင်လို့လို့မရဘူးကဲကောင်းအဲ့တော့ဒါကအခုဒီလိုဆက်ခုတော့လောကကနေစားပြီးလောကပြည်မှာ သူလည်းဖြစ်ခြင်းနဲ့ဖြစ်ခြင်းပါတရဝါတိုင်းမှာလို့ပြောလို့ရတယ်သရမဏေကတရဝါတိုင်းမှာဖြစ်ပြီးဒီလောကသိက္ခာမှာတော့တရဝါတိုင်းမှာတော့မဟုတ်ဘူးဖြစ်တဲ့တရဝါဖြစ်မယ်မဖြစ်တဲ့တရဝါလည်းရှိမယ်လို့ပြောချင်အဲ့တော့ရှင်းကတော့ကလောကလောကဆိုတာကကစိုးရိမ်တာပါလေအခုဒီမှာကျတော့အဲ့လောကပြီးတယ်ဒီလောကပြီးတဲ့ကြိုင်ဒီမှာဒီဘာကြောင့်ဖြစ်လဲဘယ်ဘလို့အကြောင်းတွေကြောင့်ဖြစ်လဲသတ္တကတော့တဏှာတရား ယတနာတရား၅ပါးနဲ့ကျုံရတဲ့တက်တော်ချိန်ထားတာအခုဒီတော့ကပြီးတော့ခုပရိဒီမာလေးကိုတကယ်ကြီးမှာကြည့်ကြည့်တို့လိုပဲယတနာတရား၅ပါးနဲ့ဣယတနာဘောဂယတနာရောဂယတနာဒေတိလယတနာဒိဋ္ဌိယတနာဒီယတနာ၅ပါးတဘာမတွေအမမနာတဘာမဆိုတဲ့ယတနာတရားကြီးစီရင်တရားတွေတွေ့ကြုံရတဲ့အခါမှာဒါတတ္တဝါတွေဖြစ်တယ် ဖြစ်တော့ဗာလဲတော့ရှိကကလောကသူကပြောနေတာကနောက်ဆုံးဦးနဲ့ရှိဖို့ပြေးကြတယ်ပြောခဲ့ပါသူကတရားကိုကအကြောင်းလို့သူသူပဲတရားကိုတော့ဒေါသသို့တော်သူကအချင်းညာဖွေးတော့နော်ခုနဒေါသတော့မှဆိုရင်ဆိုရင်ဆိုရင်ဆိုရင်ဒီဆိုရင်စိတ်အဝါရီဖြစ်တယ်နော်အဲ့ကနေပြီးတော့သူကကြော်လုံးလာကြော်လုံးလာတဲ့အခါကျမှငိုကြွေးတဲ့အစိတ်ရောက်လာငိုကြွေးတဲ့အစိတ်ရောက်တော့ဗာဖြစ်တယ်တော့အာဒေဝငိုကြွေးတယ်ပရိဒီဝအတန်တဲတဲ့ ဟောဒီစကားလေးမျိုးကိုတရားကြီးတွေမှကြည့်တချို့တချို့ကကလည်းတော့ညာရီပြဿနာဆွေမျိုးတွေပြည့်စည်လို့ဖြစ်ဖြစ်ဘောဂပြဿနာအစီအဥစားတွေပြည့်စည်လို့ဖြစ်ဖြစ်ဘောဂပြဿနာအနာယောဂတွေနှိမ့်ဆက်လို့ဖြစ်နာယောဂနှိမ့်ဆက်တဲ့တချို့တရားကြီးတွေမှကြည့်ဘူးနေရတာရှိဘူးလားရှိပါတယ်ခင်ဗျာရှိတာပဲအဲ့တော့နောက်တစ်ခါဒေဝိပြဿနာတိလပြဿနာ၄ခုမြောက်၅ခုမြောက်ဒိဋ္ဌိပြအဲ့တော့ဒါပေမဲ့ဒီကလေးတော့ပြန်တာတက်တော်ပါဘူး အဲဒိဋ္ဌိတိရတ္တနာနဲ့ဒိဋ္ဌိယတနာရောက်တော့ဒီဒီမှာကိုတဲ့လူကလည်းမရှိဘူးလို့တော့ပြောတာမဟုတ်ဘူးเนาะတို့တော့ကိုတဲ့လူတွေဘာကြောင့်လဲကိုတဲ့ဆိုတော့ညာတိယတနာနဲ့ဒီစေမျိုးတွေပြည့်စည်ကိုစီဘောဂတတနာစီဒီပြည့်စည်ကိုကြဘောဂတတနာနာယောဂါတွေနဲ့နှိမ့်ချက်ခံရရင်လည်းဒါမျိုးရတွေ့ရဒါပေမဲ့တိရပစ္စည်းနဲ့ဒါလည်းမတိတတ်တိပါ တကယ်တမ်းတော့ဘယ်လေးကိုပို့မှာကသိဒသနာတရားမှာပါတယ်ဒီကဒသနာနဲ့တိတိဒသနာကပို့မယူဆရေလောမှာတော့ဒီတန်ခိုင်းအကျိုးကိုပြစ်ပယ်လာပြီးတတိတိဒါဆိုရင်အယူကတတိတိပျက်စီးတာပါပဲအဲ့လိုယူပျက်စီးရင်ဒီသူတရားကဘာလဲသူသတ္တဝါဘယ်လေးကိုပြောင်းအောင်သူကတန်ခါကြီးပါနေလို့တော့ပြစ်ချနိုင်ဒါပေမဲ့မြေစုကမှာတော့မထင်ရှားတဲ့အခါကျတော့တတ္တဝါတွေကတရားပျက်စီးမှုတွေ ဟိုအယူဝါဒပစ္စည်းမှုနဲ့ဖြုတ်ပြီးတော့မတိကလည်းမတိပါပဲနေကြဒါပေမဲ့ရှိကကနာသုံးမျိုးနဲ့ဂျုံကြီးဆိုရင်တော့တတ်တော်တွေပါလေတော့ငိုကြွေးချာအဲငိုကြွေးတဲ့အမှန်ကခိုင်းတဲ့ဒီစာရရောက်လို့ဘုရားပေါ်တဲ့ဒီနာတော်လေးတွေကအင်မတန်မှဟိုတိကြတိကြတယ်ပေါ့နော်အဲ့တော့ငါတကူချင်းဟောတယ်ကငိုကြွေးတွေရိဒီပါပြီးတဲ့အခါကျတော့ ယောပရိဒီယောယောအာဒီယောအတိမူကြီးတယ်ပြီးတော့ယောပရိဒီယောအန္တရယ်လည်းမူပြီးရိုးရိုးပုံပုံတွေတစ်ချိန်ချင်းမပါဘူးဟိုဒီခါလေးထပ်ခါထပ်ခါထပ်ခါမူကြီးနေရတာပဲအခုဆိုဒီကကြီးဓမ္မကြီးကြီးပေါ့ဒါလည်းသူ့သူ့ပြီးပါလိအာသာသမီးမိမိတို့ပဲရှင်လေးနော်အဲဒီကကြီးဓမ္မကြီးမိမိတို့ဟိုခုတွေ့ရင်မြင်ကြအချို့ချို့ပြီးပါလိမိမိတို့ရှင်လေးမိမိတို့လက်စပေါက်တာပျောက်သွားတာ ဒီဝဲဝဲသွားကြတယ်ရှင်ဝဲဝဲသွားကြဒါလိုမျက်စိအောက်ကပျောက်သွားတဲ့အခါအဲ့ဒီပါလေဟုတ်လားအာရိဝနာလို့ခေါ်တဲ့အဲ့ဒါငိုကြည့်မှုတွေကိုပြုတာပရိဒီဝနာလို့ခေါ်တဲ့အဖန်တည်းတည်းဒီကားရဲ့ပလာမကအနာမကလုံးရတာမှာတခါလေမဖြေတာမပြေတာတက်ကတက်ကငိုကြည့်နေရတရေလည်းမကတရေလည်းမကမိမိမျက်စိအောက်ကပျောက်သွားတဲ့အချိန်ကစားပြီးငိုကြည့်နေတာ ဒါပရိဒီဝဘာလဲတော့ပရိပတိဒေဝလို့ခေါ်ပါတယ်ဗျာပရိပတိဒေဝလည်းဘာကြောင့်ဖြစ်လို့ဉာဏ်ရည်ဒီမှာရည်အရေးစိတ်ကခုနကဇာတိရှိလို့ဖြစ်တာဘာရှိလို့ဖြစ်ဇာတိရှိလို့ဖြစ်တာပါဗျာဇာတိဖြစ်စီတာဇာတိဒီတော့အကြောင်းကြောင့်ဒီမူလေးရခြင်းဖြစ်တာပြည့်စက်သွားတဲ့အခါကျတော့အာရိဝိတတံပရိဒီဝိတတံအာရိဝိတတံမူပိတိယတိပရိဒီဝိတတံအံအံ တန်တလဲလေငိုကြည့်ဒီအဖြစ်မှာဒါလည်းပဲပုံမှန်ပြီးနောက်ဆုံးမှာဦးဇင်းပြောနေတာပါရှိပြီဆိုတော့ယာဒေဝနာပရိဒေဝနာယာဒေဝိတတံပရိဒေယာအာယံအာဒေဝိတတံယံပရိဒေဝိတတံဒါကတော့အခြင်းကိုပြည့်သောအခြင်းယာအခြင်းကိုအန္တလဲကိုပြည့်သောအခြင်းယာအခြင်းကိုပြည့်ဒီအဖြစ်အဖြစ်အန္တလဲကိုပြည့်ဒီအဖြစ်ဒါကတော့သဘလုံးလေးကိုဘုရားရှင်မှာဒေသနာတော်ဒေသနာဝိညာဒေသနာပေါ့ဒေသနာတိတ်စံပေစီခြင်းလို့ ေဒနာကိုတင်းတင်းကြည်ကြည်တင်းတင်းကြည်ကြည်စကလုံးလေးတွေတွေ့တွေ့ဝဝလိုမျိုးသုံးတာနောက်ဆုံးမှာဗာထပ်ပြီးတော့ထူးထူးခြားခြားစကလုံးလေးသုံးပြီးတော့ယာဝဇာခြင်းပြောဆို၍ကိုကြီးကြီးဒီပြောဆိုခြင်းကိုကြီးပြောဆိုခြင်းကိုကြီးတဲ့ဆိုတဲ့အပိုင်းနဲ့မကြီးတွေမလို့ဘယ်လိုပါဦးလဲအာမိခင်တရားတိုးလေးတော့သားလေးဆရာဝန်ကောင်းနေရာလေးဒါလည်းအရေးကြီးတယ်ကိုကြားပါ ဒါလည်းမိမိမျက်စိအောက်ကနေဒါလည်းပြောင်းဘလို့ဖြစ်တယ်အဲ့ဒီဒီကမလေးကလည်းကြည့်ရတာစိတ်ထဲမှာမကောင်းလိုက်တာကြည့်ရတယ်ဒါကလည်းဒီကမလေးဒီကလည်းအယူတမိုင်းကြည့်ပြီးတော့ငါသားငါပညာမတတ်လို့ငါသားကိုပညာတတ်အောင်ငါလည်းသိထားတာကျောင်းတော်မပြည့်သေးဘူးဒီလိုမျက်စိအောက်ကဒါကလည်းဗဇက်ကနေပြီးတော့အယူတမိုင်းကြည့်အောင်ဒါကလည်းဒါကလည်းရေထဲကတမောင်းတမောင်းမှရေထဲနေမှာမဆန့်တော့တဲ့ကဗဇက်ကပြောနေဘူးလေဘာနဲ့တွေ့လို့လို့ဆိုတော့ ညာတိယတနာနဲ့တွေ့ကြည့်လို့ညာတိယတနာနှိမ့်ဆက်လို့ပါတော့လို့ညာတိယတနာနဲ့တွေ့ဆုံရတော့ပါဗျာညာတိယတနာနဲ့တွေ့ဆုံတော့တခါလဲအဲ့ဒါဒါဝါစာဆိုတာဒါပြောရိုးရိုးငိုလို့မရတော့ပရိဒီဝငိုရွေ့ရုံနဲ့မရဘူးတခါလဲဘလို့မှငိုနေရုံနဲ့ရှင်ရမှာမဖြစ်ရင်တော့ရှင်ရမှာမခံစားနိုင်တော့ဘူးအဲ့တော့အဲ့တော့ဘာဖြစ်လာတော့ဗဇက်ကပါ တခါတည်းအလားပြုံးပြီးတော့အဲ့ဒီပြောတော့တာလေရင်းနဲ့မဆန့်ခံရတဲ့ကဒါဒီဒီလိုဒီလိုမျိုးဘဝတွေဒီဘဝမှာကြုံလာဆိုတော့ဒါကြီးအမှန်ဘုံနော်အတန်တာမှာလည်းကြုံနေနော်အနာရဲ့တန်တာကြီးမဆုံးဘူးနော်ဒီလိုမျိုးဒါဆင်းရဲမှုတွေကဒါကြုံတွေ့ရနိုင်ပါပဲအခုတို့တွေကရေဒီမှာမိမိကိုမကြုံတွေ့ရကြုံတွေ့တဲ့ပုံစံတွေကိုကြည့်ပြီးတော့ အဲတတိတော်ကယူလို့မရဘူးလားတဝေကယူလို့ရပါတယ်ဖေဟာယူလို့ရတယ်ဒါကြောင့်မလို့ဘုရားသာခြင်းပြောဆိုရင်ကိုပြည့်တည်သည်ယာယောဗလာဘောအခြင်းခံရတဲ့ပြောဆိုကိုပြည့်တည်သည်အမှန်တည်းတည်းအရှိကတော့ပြောပြီးတော့ခဏတခါလည်းငိုပြလိုက်အဲငိုရင်းုံနဲ့မကားလို့ဒီကနေ့ရေသက်စီတီတခါလေးအာအခြင်းကြီးနဲ့တခါတခါလေးအာပြောရ ဒါသေးသည်ဒါဘာလို့ဉာဏ်ဤတ္တဒါလည်းလားဆိုတော့မကောင်းအများကြီးကတည်းကဆွေမျိုးတွေနဲ့ကပျက်စီးခြင်းကြောင့်ဖြစ်တယ်။ဒါကလည်းကောဒေါသတဏှာစိတ်ဥဒ္ဒါရပျက်စီးခြင်းမှာဒါကြီးဖြစ်ဘူးဖြစ်ပါတယ်ဗျာ။ဒါဦးဇင်းတို့ဟိုးတရားအစာပိုင်းတွေကဟောခဲ့တယ်။သို့တော့တရားအစာပိုင်းတွေကဟောတော့ဦးဇင်းကလည်းအချိန်က90ဒေါ်လာတဲ့ခါကျတော့အချိန်ကပြောင်းလာ အရှင်ကြီးကကြောင်းလာလို့ပါလေအခုကိနေလည်းပါလေတက်ရလို့ဖြစ်ကြားနေလို့ဖြစ်နော်တော့ဒီလိုတရားစာရင်းမှာတော့ကိနေတော့ကနေပတ်တယ်။ဘာပြောခဲ့လို့လဲဆိုတဲ့ခါတော့ဒီလိုဒီရှေ့ပေါ့လေရံဒီပါလားငယ်ငယ်ငယ်တဲ့ဖြစ်ပြီးတော့နောက်ဆုံးအာရတိမြေအောင်တယ်တော့ ဒီပြည်သူပိုင်းပစ္စည်းတွေညပြည်သူပိုင်းပစ္စည်းတွေညရတယ်အဲ့ဒါတချို့တချို့သမာဓိမှကြကြရောက်ပြီးစုဆောင်ပြီးတော့လုပ်တာပုံပုံတယ်လို့ရှိကြအဲ့ပြည်သူပိုင်းတင်းတဲ့ကကြတော့ကကားလေးအဲ့ဒါဖြစ်ဖြစ်ကြတယ်ဒီစေဥသာတွေတက်တော့လည်းအဲ့တချို့တချို့ဆိုလို့ရှိရင်ကျွန်တော်ဇာတ်ငရိုတွေဟောတဲ့အချိန်မှာလည်းငါဘူးတယ်လို့ကိုယ်စင်းတို့ကိုယ်တိုင်အောင်မှာသူတို့ကမိဘတွေကကြုံနေဘူးတာတွေပြောပြတာလည်းဒါလည်းကြောင်းဘူး ငကားတဲ့အတိုင်းအလုံးမဲ့ဖြစ်တော့ဇီဝရေးတကူသိမ့်လိုက်ပြီးစေယုံတကူသိမ့်လိုက်တကယ်လည်းဘာမှမရှိဘူးအဲ့ကလည်းစီးရင်ဥစ္စာပြက်ပြက်သွားတော့ဘာဖြစ်လိုက်တော့တကယ်လည်းမဇီဝရေးနဲ့မကိုင်းပြီးတဲ့တကယ်လည်းအယူလိုအပ်နေပြီးဘဝကိုနောက်ဆုံးအဲ့ဒီသို့ရင်ကိုဆိုတဲ့ဒီတရားကြီးနှိမ့်ချက်ပြီးတော့ဘဝတကူအဲ့ဒါနဲ့ဆုံးသက်သွားတယ်ကြောင်းရခိကာလဆိုတာကတော့ခုလည်းပဲ သို့တော်လည်းအဲ့ဒါသိမချတော့ဘူးเนาะကြကြအဲ့လိုမျိုးကိုခေတ္တနာယီဝိပဿိကာလကြီးပြပြကြတဲ့အခါတတ်တော်မှာမိဒီလိုခဲ့ကြတော့အဲ့ဒါညာဒီကဒနာနဲ့ဆုံရတဲ့ပြီဘောဂကဒနာနဲ့ကြုံရတဲ့ပြီအဲ့ဒါဘာကြောင့်လို့လို့အရင်ကိုစစ်တဲ့ခုနကလေဇာတိဒီဟူသောအကြောင်းကြောင့်ဒါလေးလေဇာတိဒီဟူသောအကြောင်းကြောင့်ပါဗျာ အဲ့တော့လေဒါကြီးတေကမာကြီးဇာတိရလာပြီဆိုရင်ဒုသက်နေဒီတရားတွေပါဒါကြီးတေကမာကြီးအခုမတွေ့သေးလို့လည်းပဲကလည်းရင်ပေါ့ပြီးတော့ကောင်းဟောပါတယ်ငါလည်းမဆိုင်တော့ဘူးလို့လုံးလို့တော့ရမလားမရပါဘူးဗျာမရဘူးဇာတိရှိတိုင်းအင်းဒါကြုံတွေ့ရတိုင်းပါပဲဒီဘောမှာတို့တူပဲခဏပြောသလိုပေါ့တန်ခါဘုရားမှတ်ညွှန်ပြီးရှိတယ်ဒါတော့ ပဋိက္ခဏာဒီအမှန်တဘောရပိတ်တော်မူတာသာလုံးဘုရားကိုဒီနာပညာရတိလို့ပြောတဲ့အတိုင်းပဋိက္ခဏာကြီးရှိခဲ့တော့လေဒုက္ခသူတော်တကားလေခြေဒုက္ခမှုဒီနာဘုရားတို့ဒါသူနဲ့ဒီဒါသူနဲ့ဒီဒီဝိဇ္ဇာသမုပ္ပါဒေသနာတော်ကိုဒီမှာခိုင်းရမချက်တဲ့နိုင်ခဲ့ရင်ဒုပရိယတော်ကအင်္ဂါရတွေကိုဒါလည်းမချိကျက်နိုင်ခဲ့ရင်အနာဂတ်တဏှာကိုလည်းဦးဇင်းတို့တတ်ခံ အဲ့တော့ပြစ္ဆုတ်ကံမှာလည်းဒီအကြောင်းတရားတွေဒီလိုဆင်းရဲဒုက္ခတွေနဲ့ကြုံရနိုင်လို့အနာဂတ်တဏှာကိုအနာဂတ်မှာကြည့်တဲ့ဒါဆင်းရဲဒုက္ခတွေမဟုတ်ဘူးဒါတွေကိုမိမိတို့ကဒါကြုံရတွေ့ရဆုံးရရအောင်လေဆိုတဲ့တောင်းဝေကနေပြီးတော့ပြိဿတေနာတော့နာယီရင်းပြကုလကကြီးရဲ့နာယီတောင်းဝေကကြီးကိုတက်တာကျေးဇူးတော်ကိုတော့လည်းမတော်ပါလေတော့ ယာဝဇာတိပြောဆို၏ကိုကြီးကြီးယောပလမောအခြင်းဖန်တဲ့တဲ့ပြောဆိုမှုကြီးကြီးဒီပြီးတဲ့အခါမှာလေတော့ယောဝိပါဒဘောအခြင်းသူသူပြပြဖန်တဲ့တဲ့ပြောဆိုမှုကြီးကြီးဒီဟုတ်ကြတော့ရှင်းကတော့ပြောဆိုပြီးအောင်လာလို့ပေါ့ခဏဒါဒါဆိုကြလိုက်တဲ့ဒီကလည်းတစ်ခါလာတဲ့ဒါကြောင့်ပြောပြီးတော့ဒါလည်းဒီညမှာမဆက်နှုတ်ကနေပြတ်ပြီးတော့ပြောဆိုမှုကြီးအခုဒီပိုင်းကအဲ့လိုမဟုတ်တော့ယောဝိပါဒဘောအခြင်းသူသူပြပြဖန်တဲ့တဲ့ပြောဆို ဒီဒီအထုလူများများဖြစ်လာတယ်ရှင်းကတော့ကအကြောင်းအရာတစ်ခုကိုဥပဲပြီးတော့ဒါကလည်းဟိုပြောဆိုတယ်ဒီနောက်ပိုင်းကျတော့မရတော့ဘူးသူကပုံပြီးတော့ပြင်းထန်လာတယ်ခါတယ်ဒါကလည်းဗဇန်နဲ့ဆီယာပြောတော့တာဒါအကြောင်းနဲ့ဘုဘနဲ့ဒါကလည်းရင်ထဲမှာမဆက်တော့ဘာလဲလို့မို့ဒါကလည်းအမိအမောက်တဲ့ချိန်မှာဖြစ်တော့တာပဲဒါပေမဲ့ရင်ထဲမှာမခံတာတော့အယူတစ်ပိုင်းဖြစ်တော့တယ်အဲ့ဒီမှာဒီတကယ်လောကမှာအယူဆို ဒါကလည်းပြောလိုက်တဲ့အကြောင်းညာမှာစီဒီယောသောစီဒီယောတာလည်းရှိဘူးမစီယောမစီလျောတာတော့မပါဘူးနော်မစီလျောတာတွေတော့ပါပါတယ်ဗျာအဲ့လိုပဲဒါကလည်းကုလိုပေါ်ညာတိပဒနာနဲ့ပြည်စုံရတာသို့မဟုတ်ဘောဂတဒနာနဲ့ပြည်စုံရတာသို့မဟုတ်လောကတဒနာနဲ့ပြည်စုံရတာဒါကလည်းပြောချင်တာတော့ဒါကလည်းအမိဘောတဲ့ရင်တဲ့တဲ့တဲ့ဒီမှာလည်းတဲ့တယ်ဒါလည်းကျင်းအောင်ဆက်လို့ပြောတော့သူ့ပြီးတော့ထုတ်လိုက်တာပဲ ဒကာကြီးဒကာကြီးဒေကုံမကြီးဒကာယောကပြည့်စုံတဲ့ပုဂ္ဂိုလ်တွေနဲ့ကြုံကြရတယ်ဒကာကြီးကတော့ပို့ပြီးတော့ကြုံရတဲ့ဆရာဝန်တွေဆိုတော့ဟုတ်လားသင်ပါဗျာနာဒကာဒကာကြီးဂျုံသားတွေဦးသူတွေဂျုံဒကာယောဟာလည်းအောပြီးပြီးတော့ပြောနေတာလေဒကာလည်းတွေ့ရဂျုံသားတွေဘာမှမဟုတ်ဘူးဒီကလည်းညီညီပြီးတော့ပြောနေကြတယ်အဲ့ဒါပြောရတာနာယောဂဓမ္မတွေတော့နာယောဂနဲ့သိစုဒီတေဝတာတတိယပုဂ္ဂိုလ်ကကြည့်ရုံနဲ့တတိယနဲ့ဇွန်ရတဲ့ ခုနဇလွဉာဏ်ကြီးတည်ကြည့်ရတာဇလွဉာဏ်ကြီးတည်ကြည့်ရတာဆိုရတဲ့ပါတယ်ဟောတာအဲဦးဇင်းတို့တတိယရာလေးတစ်ခုတခါလေးမှာဒီဇာတိပစ္စယဒါသရမဏတောကပရိဒီဝဆိုတော့ဒီတောကပရိဒီဝဇာတိဖြစ်တယ်ဒါကတော့ဦးဇင်းတို့ဒီပြိဿဓမ္မပဒေနာတော်ဤအရာဆိုတော့ဦးဇင်းတို့ဓမ္မပဒမှာလည်းအပြန်ပြီးတော့ဉာဏ်ရှင်ကဘယ်လိုမှ မိယယဇာတိလောကောမိယယဇာတိဘယံမိယချစ်ချင်းကြောင့်ပုဂ္ဂိုလ်တော့ကဖြစ်မိယယဇာတိလောကောမိယယဇာတိဘယံချစ်ချင်းကြောင့်ဘေးအန္တရာယ်တွေပဲဖြစ်တယ်ဘုံစံလူပဲတက်ပြီးဟောတာဒနာယဇာတိလောကောဒနာယဇာတိဘယံဒနာယဒေဇိတနာကမောဒေဝသုရောဘောနဒဝဒံကနောခြင်းဒနာတရားကြောင့်လောကောသွေ ရွေ့ရခြင်းဆိုတဲ့လောကတရားသည်လောကပတိကေဝဒီတရားကြီးဖြစ်။ဘာကြောင့်လို့လဲဆိုတော့ခြေချင်းကြောင့်လို့ပဲပြောပြောတဏှာကြောင့်လို့ပဲပြောပြောအဲ့ဒါကြီးလေးကာမယာသာတိပယကာမယာသာတိကာမယာသာတိသောဘောကာမဝိရိကာမဒီဘောအနှစ်သက်တယ်ဆိုဒီကာမတရားကြောင့်ပဲလောကဖြစ်တယ်ဘေးကနေဖြစ်။အဲ့တော့ဒီနေရာမှာဦးဇင်းတို့တရိယာလေးတစ်ခုတို့ ဘယ်တရားတော်လဲမယ်လို့ပြိတိကြမနာတော့မပြီးတော့ဘူးဒီလိုဒီလိုချင်းပေါင်းတယ်တော့ဟောတာလည်းတရားတွေအကုန်ရှိတယ်တရားတော်ကတကားရဲ့ဒီလောကပြေကုန်ပတ်တယ်ဒီတဏှာပေါ့ချစ်ချင်းတရားကပိုပြီးကြည့်ကြည့်တော့ပိုဖြစ်ရတယ်ဆိုတာကိုပြောတာအဲ့ဒါဘာပြောလို့ဆိုတော့တကားတဲ့ဦးဇင်းတို့ဒီအောက်မြန်မာပြည်မှာပေါ့တကားတဲ့မိသားစုကိုရှိအဲ့မိသားစုလည်းမှာတကားတဲ့တမီးလေးက ဒီမှာလည်းဒီမှာတန်ရုပ်တွေကလည်းချုံလို့လိန်ကလည်းလိန်ပါဒါကလည်းချက်ချက်ချာချာလေးရှိဒီဝလေးရလည်းဦးဇောသဘေစိတ္တဘာသာဘုရားအဲဆယ်နှစ်ဝန်းကျင်တော့ကိုနှစ်ဆယ်နှစ်ဒီလိုမျိုးလေးဖြစ်ပါအဲ့တော့အမြဲတမ်းချက်ကြရအောင်ဒါကလည်းတိတိကျကျစကားပြောမိပါလေသူအမြဲတမ်းဟာဒါကလည်းအချစ်မဝနဲ့ချစ်မဝဘယ်လိုသမီးလေးတရားအဲ့ဒီနေ့ကျတော့အဲ့ဒီကလေးမလေးကဒါကလည်းသမီးလေးနဲ့ဒါလည်း လမ်းတော်တော်မယ်ဈေးဆိုင်တော်မယ်ဆိုတော့နောက်ကအငယ်လုပ်သူပေါ့လေညီမလေးလုပ်သူပေါ့လေခေါ်တော်မယ်မိဘတွေအဲ့နေသွားနေသွားနေတယောက်နဲ့သွားကလေးတော်ကောင်းသွားလဲဆိုတော့အဲ့ကလေးလေးကိုတော့ကောင်းသွားတယ်တယောက်နဲ့ကလေးဆွေးရင်းကြီးပတ်သွားအဲ့လမ်းတွေရောက်သွားတယ်ခါကျလမ်းမှာအနာကားနဲ့ပစ္စည်းရန်ဒီခါရအဲ့မှာမှာပြတ်သွားတော့ပေါ်ချင်းပြီးအဲ့တော်လေးကသတိတော့တော်လို့မကြောက်ဘူးခါလေလူတွေကပြည်တာတွေကလမ်းတွေမှာ အဲ့ဒါလိုပဲကာကတိရဖြစ်တယ်ကြည်အောင်လို့တော့လည်းကြည်အောင်အမေကတခါလည်းကြည်ပေါ့ဟိုလည်းတော့ဟဲ့သမီးဆိုပြီးတော့လည်းမဖြစ်တော့တတိချက်ပေါ့ပါလေအဲ့ဒါတော့လည်းတော့ညာတိပြဿနာနှိမ့်ဆက်အဲ့လိုတော့ကမရိတွေပါဆိုညာတိပြဿနာနှိမ့်ဆက်လို့တော့ကမရိတွေပေါ့ဖြစ်တဲ့အခါတန်ရုံးစဉ်ကြီးတွေ့တာမမှုကိုကြည့်ရင်ကြည့်တယ်လားအချစ်ကြည့်ရင်ကြည့်တယ်လားတော့ပို့ပြီးတော့မခံနိုင်ရဘူးလား ပိုပြီးခံစားရပါတယ်ဗျာပိုပြီးခံစားရအဲအဲ့တော့ဒါကြောင့်မလို့ဦးဇင်းတို့တွေ့တာမှုကိုတော့ဒီမိသားစုဆိုတဲ့ဇနီးမယားတမိသားရပေါ့တန်ရုံးတဲ့လုံးလုံးမဖြတ်နိုင်အရင်ဒီတွေ့နေလို့တော့ဒါမသိတော့ဘူးများများတွေ့ပြီးများများပါလိမ့်တယ်ငိုရလိမ့်ပါဗျာငိုရလိမ့်များများဒုက္ခရောက်လိမ့် များများခံစားရတယ်များများဆင်းရဲတယ်အဲ့တော့ဒီသားသမီးသမီးနဲ့သားဇနီးမရဆိုတဲ့အပေါ်ကတော့တရားရုပ်ရှင်ကိုဖြတ်နိုင်သည်တော့မှာအတွေ့လေးတွေတော့လည်းဒီမှာဒီခုတည်းကကျိုးပြီးတော့ပြင်းရှင်းပြီးတော့ short ထားလို့မလိုဘူးလား short ထားဖို့လိုပါတယ်ခင်ဗျာဟုတ်ကဲ့တာကမှာဆိုတာပြောမရအောင်အခြေအနေမျိုးမျိုးနဲ့ကျိုးပြရကြတာအဲ့တော့ဘာဆက်ပြောတော့အဲ့ကကြတော့ခုနကဘာဖြစ်လဲ တခါတဲ့ပါဇက်ကလည်းပြောလိုက်တော့တာပဲအဲ့ဒါအထူးထူးပြက်ကအကြောင်းအရာနေရောတာလည်းရှိတယ်မနေရောတာလည်းရှိတယ်ကြောင့်မလို့ယောဘလာယောဘလာဘောယောဝိဘလာဘောအကျင်ဒုဒုပြပြဗန္ဒလေလို့ဆိုမဖြစ်ခြင်းဒီယောလာလာဘောယောလာယောလာလာဘောယာလာလာကနာယောလာလာဘောအကျင်ဗန္ဒလေလို့ဆိုမဖြစ်ခြင်းဒီယာလာလာကနာအကျင်ဗန္ဒလေလို့ဆိုမဖြစ်တော့အခြေရာဒီဒါကအခြေရာဝိပါလိပဲ စကလုံးလေးတွေကိုဒါတလုံးဒီတလုံးကပြရှင်မှာဆက်ဟောနောက်ပြီးတော့ဗါတယ်တော့ရာလာလာတိတတ်တယ်ယေသံတလဲလေရောဆိုဝိရိတိဖြစ်သည်အတ္တိကြီးအယံဒီတဘောတရားကိုတိတိရောတိတိဘောဝိဥဒတိသုတပါမိပရိဒီဝါဆိုတာဒါလေအပရိဒီဝါဆိုတော့ဒီလိုပြဿနာတရားတွေနဲ့ကြုံတွေ့ကြရတဲ့အခါတခါလေသူရင်စိတ်တွေမကလိုက်နေတဲ့အခါလေကိုတွေ့ရကိုတွေ့ရအောင်အတန်ထွက် တော်ကဆိုပါဘယ်တော့ဒီပြရတယ်ဆိုတော့ဒါပြန်ဂျုံပြောတော့ဒါဒီဒါဒီပါခဲ့အကျိုးတွေပေါ့ဇာတိရဲ့အကျိုးတွေဒါရဲ့အကျိုးတွေတော့ဇာတိရဲ့အကျိုးတရားကြီးပါဗျာပြန်ပြီးတော့နောက်တစ်ခုသွားရအောင်အဲဒီတောကံပရိဒေဝပြီးဒုက္ခကိုသွားရအောင်ဒုက္ခကိုသွားရတဲ့အခါကျတော့ဘယ်လိုငွေဘာပြောတာလို့ဒုက္ခနဲ့ပတ်သက်လို့ဒုက္ခနဲ့ပတ်သက်လို့ဘယ်လိုဘာပြောတာလို့ဆိုတဲ့အခါကျတထာဂရဏံဒုက္ခံ ယံကာယကံအတ္တရံကာယကံဒုက္ခံကာယတံပံသာသံအတ္တရံဒုက္ခဝေဒိတံကာယတံပံသာသံအတ္တရံဒုက္ခဝေဒနာဣဒံဟုတ်စေတိဒုက္ခံဒါဒုက္ခကိုပြောတယ်အဲ့တော့ဒုက္ခကိုဘယ်လိုပါဘယ်လိုသိရဦးတယ်ဖွင့်ဆိုတာလို့ဆိုတော့ဒါနဓမ္မာလိကနာဒုက္ခံဒုက္ခဝေဒိကရဏံတိတတ္ထကရဏဒုက္ခဒုက္ခဆိုတာပါဠိဆိုတော့ ကာယကံကို၌ဖြစ်သောအတ္တရတာယဝမှကိသောယံကာယကံဒုက္ခအင်ကာယကဒုက္ခတုကာယတံဃာဒါသာကာယတံဃာဒါယောဖြစ်သောဘုဝတိတိကာယတံဃာဒါသာကာယတံဃာဒါယောဖြစ်သောအာဂါတံကာယဝေမှကိသောယံဒုက္ခဝိလိတံဒုက္ခဖြစ်သောခန္ဓာတိဖြစ်သည်အပြင်ဆင်းရဲသောခန္ဓာတိဖြစ်သည် ကာယဓမ္မတာလာကာယဓမ္မတာကြောင့်ဖြစ်သောအသာရဏဝမဖြစ်သောယာဒုက္ခဝေဒနာအတိဒုက္ခဝေဒနာဒီအတိရှိသေတံဤကာယိကဒုက္ခဝေဒနာကိုဒုက္ခဒုက္ခဝေဒုစ္စတိဆိုတာပါပြီဒုက္ခရတလို့ဒုက္ခဆိုတော့ကာယခန္ဓာတာဖြစ်တဲ့ဒုက္ခဒါကာယိကဒုက္ခကိုခေါ်နော်ဒါကာယိကဒုက္ခကိုခေါ်တယ်အဲ့ဒါကတော့ဒုက္ခရဲ့ဒီမှာလေး ကာယကဒုက္ခတော့တွေးကြည့်တဲ့ပတ်သက်လို့သိရတဲ့အခါဒါကြုံတွေ့ရဥမာနာတစ်ခုခုဖြစ်တယ်ခန္ဓာကိုယ်တစ်ခုခုနဲ့ထိခိုက်တယ်အယောဂဝေဒနာဖြစ်တယ်ဒါဆင်းရဲတယ်ဒါကာယကဒုက္ခပဲအော်ပြီးတဲ့အခါကျတော့အဲကာယကဒုက္ခပြီးတော့ဒေါမနတာကိုဆက်ပြီးတော့ပါကြရဒေါမနတာလည်းဘာပြောတာတော့တရကရဏံဒေါမနတံ ယံစေတိကသရံတိကဒုက္ခစေသောသံဃာသရအာသရဒုက္ခဝိဒံစေသောသံဃာသရအာသရဒုက္ခဝေဒနာဣဒံဥစ္စတိဒေါမနတံဟောတာကတော့ဒေါမနတံဟောဒေါမနတလည်းပါလို့တော့တတ္တကရဏဒေါမနတံဒါရလောမာရိယောနာဒေါမနတံဒေါမနတဝိကရဏအတ္တိဒေါမနတပါပါတော့အဲ့တော့ဒီကနေ့ဒီမှာဒီဉာဏ်ပြည့် တဲ့ချိန်ကတော့ချိန်တော့ဘုံနတဆိုတာဘာလဲဆိုတဲ့ချိန်ကချိန်ပြီးမပြေးနေနေတာတို့တကယ်ကြီးဆိုတော့တိတ်နေလို့ဘုံနတဆိုတာဘာလဲဒီလိုတော့သိပါလို့ဗျာဟုတ်ကဲ့ဘာသာပြည်တော်တကယ်ကြီးဒီမိုင်းသိရမှာသိပါတယ်ဗျာညာဩဟုတ်လားကဲဟုတ်ပြီကဲသိနေသိချင်တော့ဟောတယ်တာနေတော့ဆရာဟောတယ်ဆရာဟုတ်ပါအဲ့တော့ဘာပြောတာတော့ စေတသိကံစိတ်တိုင်းဖြစ်သောအာရဏတာယာဘုမကိတောယံစေတသိကံဒုက္ခအင်းစေတသိကဒုက္ခတိစေတောတံခတာတာစေတောတံခတာတာမနောတံခတာရောဖြစ်သောစေတောတံခတာဉာဏ်မှာမနောတံခတာပြောစေတောတံခတာယံမနောတံခတာရောဖြစ်သောအာရဏတာဘုမကိတောယံဒုက္ခဝိရိယံဒီဒုက္ခဖြစ်သောခံစားအတ္တိယဖြစ်သည်ခံစားအတ္တိဖြစ်စေတောတံခတာမနောတံခတာ จิตစိတ်ခံစားမှုလို့ပြောရတယ်ပြီးတဲ့အခါကျဘာလို့လို့စေနောတပ္ပတ္တာစေနောတပ္ပတ္တမနောတံကတ္တာရောစေနောအတ္တတာဘောအောင်နေတော့ယာဒုက္ခဝေဒနာတိဒုက္ခအကျဉ်ဒုက္ခဝေဒနာတိအတ္တိရှိဤတံဤစေတသိက်ကဒုက္ခဝေဒနာကိုဤတံဤစေတသိက်ကဒုက္ခဝေဒနာဒေါမနတဝေဒနာကိုဒေါမနတဒေါမနတဝေဒနာဆိုတော့ဒါဝေဒနာဒါကိုဒေါမနတလို့ အဲလောဘကဆိုတာဘာပြောမလွန်လျောင်းပြောလို့ရှိရင်ဒါစေတသိက်ကဒုက္ခဘာဒုက္ခစေတသိက်ကဒုက္ခပါဗျာစေတသိက်ကဒုက္ခဒါကိုပြောအဲ့တော့ဦးဇင်းတို့ဒါကတကယ်တမ်းကြာတော့ဦးဇင်းတို့ဒီဒုက္ခပိရိယောဒုက္ခနောမနတာဆိုတဲ့ရှိတယ်သူတို့ကပြောသူကဒေါမနတာအောင်တယ်သူကဒေါသကရုံနဲ့ပါဒေါသကရုံနဲ့ပါသို့တော့ ဒီမှာဒီဒါဆိုလို့ရှိရင်ဒီသောကပရိဒီဝဒါလည်းပဲဒါလောကဖြစ်နေဆိုတာဒါစိတ်ထဲမှာအစင်မပြေတော့ဘူးမအေးရတော့ဘူးဒါသူ့ရင်ဒီချင်းနဲ့ဒါအကုသို့ဖြစ်တာဒေါမနတာဆိုပြန်ဖြစ်ကိုဒီဒေါမနတာလည်းတို့လူပဲသို့တော့ဘာတော့ကြာကြာပွဲလေဆိုတဲ့အခါဘုရားတော်ရှင်မှာလည်းလောကပရိဒီဝတရားကိုရှိမှာညာတိတညာတိတရေအောင်ဟောတတ်တာ ဘောဂတဏှာဝဗုဒ္ဓတာလောကတဏှာဝဗုဒ္ဓတာသီလတဏှာဝဗုဒ္ဓတာဒိဋ္ဌိတဏှာဝဗုဒ္ဓတာဒီတဏှာနေရာမှာကတဘာမှနဲ့ကျုံတွေ့ရတဲ့အခါဖြစ်တာအတော်ကဖြစ်ပြီးငိုကြည့်တယ်ဒီမှာဒေါမနတာကြတော့သူကဟုတ်ဒီဒေါမနတာကြဘာဖြစ်တော့သူကစိတ်ထဲမှာဘုလိုလိုကိုစဉ်းပြီးဉာဏ်ပြဿနာနဲ့တွေ့ဆုံလို့ဖြစ်တာမျိုးကိုမတွေ့လည်းပဲဖြစ်တာပေါ့ဟုတ်လားဒါကြီးကောင်ကြီးဒါကြီးဘလိုမှဉာဏ်ပြဿနာရှိရုံ ဆွေမျိုးတွေနဲ့ပြည့်စည်ပါဘူးဘောဂသနာစီတင်တွေနဲ့ပြည့်စည်ပါဘူးရောဂသနာအနာရောဂါတွေလည်းနှိမ့်ဆက်ပါဘူးဒါပေမဲ့ဒေါသတော့မရှိဘူးဖြစ်ပါတယ်ဗျာဟုတ်ပါတယ်တိတ်တာသူကအဲ့တော့သူ့မှာလည်းကြောင်းလို့ဝိသေသနာတွေမှမလာဘူးခုနကဒန္တရီအမှားပါတော့ဘာနဲ့တွေ့ဆုံလို့ဖြစ်တာလားမဟုတ်ဘူးဒီတိုင်းဖြစ်တာလေဒီမှာစိတ်ထဲကတာယာဝယ်မဟုတ်တဲ့ခန္ဓာမဟုတ်ဘူးကိုယ်လိုမကြနော်အလိုမကြနေကြခုနအနိဋ္ဌဟိုတာယာဝယ်မဟုတ်ဘူး ဒါပဲမဟုတ်တဲ့အာယုတုခုနဲ့ကြုံရင်လည်းပဲဒါဒေါမနတာဖြစ်တယ်။အဲဒေါမနတာဖြစ်ကြောင်းလည်းမဟုတ်နောက်တစ်ခါဦးဇင်းတို့ဘုဒ္ဓံကပြောခဲ့လို့လို့အဲ့တော့တာယာဝယ်မဟုတ်တဲ့အာယုတွေနဲ့ကြုံရတဲ့အခါမှာလည်းဒေါမနတာဖြစ်။နောက်တစ်ခါဘုဒ္ဓအပ္ပတုဒ္ဓတဲ့ဘုဒ္ဓလဲပြန်ရင်လည်းဒေါသမှာအခြေများလေ။ဘုဒ္ဓဘာဖြစ်ရင်ဘုဒ္ဓနေလို့ရှိရင်လည်းဖြစ်ပါတယ်ဗျာ။ဘုဒ္ဓလဲပြန်ရင်လည်းအဲဒေါသကဖြစ်များတယ်အပ္ပတုဒ္ဓ ဟောနောက်တစ်ခါပြောရတော့စိတ်ထားကသိသိတယ်သဘောထားသိသိဘောဓာသိသိပြန်နေတော့ဘာဖြစ်တော့ဘောဓာကအဖြစ်များတာလေဘာအဖြစ်များတော့စိတ်ထားသိသိလို့ရှိရင်လည်းဖြစ်ပါတယ်ဗျာအဲ့ဒါလည်းဒီမှာငါကဒေါသကြီးရဲ့လို့မြန်တစ်ခုကတော့ရမသိဒေါသကြီးရဲ့လို့ပြောနေလူဖြစ်သူကြီးကိုပြောတယ်အလိုလိုဘယ်လိုပြင်ညာရတာစိတ်ထားသိသိနေဆိုတာပြတာပါဗျာစိတ်ထားသိသိရဲ့လို့အလား ပြောနေရရောက်နေဒါကြောင့်မို့လို့ရေးခဲ့ခွင့်ကြီးတာသိထားဖို့မလိုဘူးလားတတိထားဖို့လိုပါတယ်ခင်ဗျာဉာဏ်ဘုံကကလည်းတို့တော်ဝင်ရင်တော့ငါကတော့သိစိတ်တို့တာစိတ်ကြီးရမယ်လို့ပြောတော့ပြောနေတကယ်သာဝေပညာတက်တည်နားရတဲ့ပုဂ္ဂိုလ်ကြီးမှာပြောနေရှစ်ပေါ်ကြည့်ဘူးလားရှင်းစရာကောင်းပါတယ်ခင်ဗျာရှင်းစရာကောင်းလေကိုကိုကိုကိုကသိပြီးဘောရန်သိတယ်လို့အားလုံးကြည့်မှာတော့ပြောနေရတယ်လို့ပြောတာလေဘာဖြစ်လို့ ဘာဝနာမေးတဲ့ပုဂ္ဂိုလ်ကဒေါသဖြစ်ကြတယ်ဘုသူဒ္ဓကနာကလည်းအပတုဒ္ဓဘုသူဒ္ဓနေတဲ့ပုဂ္ဂိုလ်တွေမှာလည်းဒေါသဖြစ်ကြတယ်တော့မာတိဒေါသကြီးတာပဲလို့ပြောနေသည်ဘုသူဒ္ဓမရှိရဘူးလေထုတ်ကြတယ်ရတယ်ပြောကြတယ်လို့ဖြစ်တယ်ဟောနောက်တကသဘောတန်သိနေတာကိုလည်းတကလည်းပြောနေသူဖြစ်တယ်နောက်တကအလေးချင်ပေါ့အလေးချင်ဆိုတာကတော့ဥမာအတိတ်တန်တရာဆက်ဆက်ကဒေါသကြီးရဲ့ပုဂ္ဂိုလ်ဒေါသကြီးရဲ့ပုဂ္ဂိုလ်ဖြစ်လာရင်လည်းဒီပုဂ္ဂိုလ်ကဒီအစ္စုပ္ပါဘော အာအာယုံမျိုးနဲ့တွေ့ပြီးအလိုမကျဖြစ်ပါများတယ်။အဲဒါလည်းဦးဇင်းတို့ဒီကနေ့ကိုယ့်ကိုယ်ပြန်ပြန်ပြီးတော့ remind လုပ်ဖို့မလိုဘူးလား။ remind လုပ်ဖို့လိုပါတယ်ခင်ဗျာ။ remind လုပ်ဖို့လိုတယ် apply လုပ်ဖို့လိုတယ်ဟုတ်လား။ပြန်ပြန်ပြီးတော့တရိက apply လုပ်ပြီးပြန်ပြန်ပြီးတော့ reflect လုပ်ဖို့ပြန်ပြန်ပြီးစဉ်းစားလို့ရှိဟာငါကဘယ်ဟာမျိုးဒီလိုပါလဲဒီလိုချန်နေရတဲ့ပုံပြရဆိုတော့အနည်းဆုံးတော့နေရာတာက ပြစ္ဆုတ်ကကကပြောတဲ့အနိဋ္ဌာယုံမကောင်းတဲ့အာယုံတွေနဲ့ဆုံးရကြုံရလို့မကောင်းတဲ့အာယုံမကောင်းတဲ့အတန်တွေနဲ့ဆုံးရကြုံရလို့ဖြစ်နိုင်တယ်လို့အတိတ်ကိုကဘောတန္တရာအစစ်တမှာဒေါသအစစ်ရဲ့ကြီးခဲ့တဲ့ပုဂ္ဂိုလ်ဖြစ်ခဲ့တဲ့ဒီဘောမှာဒေါသအဖြစ်များဘူးဖြစ်များပါတယ်ခင်ဗျာဒါလေးတန်ခါလေးဘုန်းကြီးတွေဒေါသကြီးတာမဟုတ်လားဘုန်းကြီးတွေဒေါသကြီးတယ်ဆိုရင်လည်းပြန်ပြန်ပြီးတော့မလာတော့ ပြန်ကြမ်းမျိုးစင်ကြီးရတာပေါ့ဟုတ်ကဲ့ပညာလေးနဲ့စင်ကြီးဟောတာကတော့မတော်ဘူးအမှန်တခုလို့ရှိရင်ဒါဒီကလေးကဒီကိုကြီးတွေပတ်သက်ကြည့်တယ်ကျုံလို့တော့နည်းနည်းပြောမှာဟုတ်လားဘုန်းကြီးတော့ဖြစ်တော့ဖြစ်တာလေဒေါသတွေရတယ်ဒါပေမဲ့ခုနရတဲ့ရော်တဲ့တာမန်ပေါ့လေရတဲ့ရော်တဲ့ဆိုတာဓမ္မသိဉာဏ်မရှင်ရတဲ့ပုဂ္ဂိုလ်ပဲဒေါသကိုသိပြီးတော့မပြေဘူးဒေါသဖြစ်တယ်ဆိုဒေါသကမပြေတော့ဒေါသမပြေဘူး အော်နောက်တစ်ခါဒေါသအဖြစ်များတယ်ဒေါသကမပြေတော့ဘူးတကားတဲ့အလားမကျေနပ်မချမ်းနိုင်ကနောက်ဆုံးမှတကားတဲ့အမျိုးအတီးထီတယ်ဒါပေမဲ့ဘုန်းကြီးတွေဒေါသကတော့အဲ့လိုမဟုတ်ဘူးဘုန်းကြီးတွေဒေါသကတော့ကိုဘုန်းကြီးမလို့ကာမယူတာတော့မဟုတ်ဘူးပေါ့နော်များသောအားဖြင့်ဘုန်းကြီးတွေကတော့ဒေါသပဲဖြစ်ဒေါသဖြစ်ဖြစ်ပြီးတော့ပြီးသွားတာပဲဟုတ်ပလားဒေါသဖြစ်တုံးတော့တကားတဲ့အဲဇူလိုက်ငေါက်လိုက်မနပေါ်လိုက်ဟောက်လိုက်တော့ရှိတာပေါ့သို့တော်လည်းပဲဒါပေမဲ့ပြီးရင်တော့လည်းပဲ အဲပြီးတော့လွယ်လွယ်နဲ့ပြီးတယ်ပြောချင်တာဘာဖြစ်လို့လဲဆိုတဲ့အခါဒါလေးတွေကလည်းဒါဦးဇင်းတို့ဟိုဒီပြစ္ဆုတ်ပံဘဝပေါ့ဘလို့ဘုရားဟောတဲ့ဒေသနာတော်တွေကို လိုက်နာမလိလာတင်ယူဒီလိုတင်ယူထားတဲ့အခါကျတော့ဟိုအကြောင်းအရာကြောင့်တော့ဟိုအာယုန်တွေကြောင့်ပဲဖြစ်ဖြစ်ပဝန်းကျင်ကြောင့်ပဲဖြစ်ဖြစ်ဒီလိုမျိုးနဲ့တော့ဒါဒေါသကဖြစ်နိုင်ပေမဲ့ခုနပြောလွယ်လွယ်နဲ့ဒီဒေါသတရားကိုဖြေပြောင်းနိုင်တဲ့သဘောရှိတယ် အဲပလတ်တရားကိုဖြည့်ပြောင်းနိုင်တယ်ပေါ့ကြီး။အဲဒါတို့လက်ရှိကတော့ဘုရားဟောလာတဲ့နေ့ကမသိရင်ဒီကပြက်လိုက်တာ။ဒီကလည်းပြက်လိုက်တာ။အဲတော့အဲ့ဒါလည်းတော့တိလို့မဖြစ်ဘူးဟုတ်လား။အဲ့ဒါလည်းတော့တိလို့မဖြစ်ဘူး။ကြတာအဲ့တော့ပြောနေတာကဒီဒေါသဒီခုနယတနာတရားတွေနဲ့ကြုံမှစုံမှဖြစ် အဲတပည့်သားတရားတွေမပြည့်ပဲနဲ့ခုနကလည်းအကြောင်းမျိုးအကြောင်းပေါ့ဒီနေကယုံကိုလည်းအာယုံလေးမကောင်းလေးပဲဒီဒီဘုရားနေနေဒီဒီအာနာရကစေတတိတွေဒီဒီတေကဇယကိုကဒေါသတွေရဲ့ဒေါသအတရားနာလေးကိုလည်းကြည့်တာဒေါသဖြစ်တာဒါဒေါသပဲဖြစ်တော့ကြောင်းလို့ပြန်ပြီးတော့ပြောမယ်ဆိုရင်ခုနသောကပရိဒေဝလို့ဆိုတာကဒီပြဿနာတရားတွေပြောမှဆုံးမှဖြစ်တာမျိုးပါများပြီးတော့ဒေါသကတော့ဒါဒီတိုင်းလည်းပြဿနာတရားတွေ လည်းစုံပဲဖြစ်နိုင်ပြီလို့ပြောလို့အားရညပြီးတဲ့အခါကျတော့ဘာပြောလို့နောက်တစ်ခုဒုက္ခဒေါမနတာပြီးတော့ဥပယာတာဥပယာတာကျတော့ဒီဘောလို့ပြောတော့တရဂတမောဥပယာသောညာတိပြတရိနာဝဗုဒ္ဓတာဘောဂပြတရိနာဝဗုဒ္ဓတာရောဂပြတရိနာဝဗုဒ္ဓတာဒေဒီပြတရိနာဝသီလပြတရိနာဝဗုဒ္ဓတာဒေဒီပြတရိနာဝဗုဒ္ဓတာ နေညတရိညတရိဏယတရိဏသမဏဝေရတအိညတရိညတရိဏဒုက္ခသမိမာဘုဒ္ဓတာအာယသောဥပါယသောအာယတိတ္တံဥပါယတိတ္တံအယံဟုသတိဥပါယသောတာဥပါယနာအဲ့တော့ဘာလို့လုပ်လဲခါကြတော့ဒီနော်နာရမမာလိဗနာဥပါယသောပြည့်သောဥပါယတိဥပါယနာဝုတိကရမော အတ္တိဥပါယနာကရမနာတော့ကဆိုရင်ဘုရား အဲ့ဒီလိုကြော်လွန်အောင်ဥပါယတာသိပြီးတော့ပြင်းညာပြေသောဥပါယတိဥပါယသတိကရမောအပင်ဒီညာတိယသေနာဝဆွေမျိုးတို့၏တသိရင်းဖြစ်မူ၏ဗုဒ္ဓသာတွေ့ကြုံသောပုဂ္ဂိုလ်တွေ့ကြုံသောသူဟာဘောဂံတလိနာဝအာစီရောလောကတတိနာဝအနာရောဂါလူမျိုးစစ်တိဃာတတိနာဝတိဃာတရားဒိဋ္ဌိတတိနာဝအယူဝါဒတတိဟောရက ေညရေညရေတာအမကလာလဘောဘောလောကရတိဟဒုက္ခတရားဖြင့်ဆင်းရဲတရားဖြင့်ဘုဒ္ဓံတွေ့ရုံသောပုဗ္ဗာရောပါရသောအခြင်းစိတ်ဤပင်မခြင်းသည်ဟောစိတ်ပင်မယောယံဒီစိတ်ပင်မခြင်းသည်ယောပါရသောအခြင်းကြီးစွာစိတ်ဤပင်မခြင်းသည်ယံစိတ်ပင်မဟောလာတော့ယံအာယတိတတံအခြင်းစိတ်ပင်မသောအတ္တိ ယံဥပါယတိတယံဥပါယတိတတံအကြည်ကြီးသောစရိဗေမံတိအဖြစ်ဒီအဖြစ်ရှိအယံဤသဘောတရားကိုဥပါယတော်ဥပါယတော်ဝိရုစရိဆိုအပ်ပါသည်ဥပါယတာအဲ့တော့ဒီမှာဥပါယတာကိုကြည့်လိုက်တဲ့အခါကျတော့သူကယံဗေမံအဲ့တော့သူကဟိုခုနပူလောင်နေဆိုတာဖြစ်ကျော်လုံးသွားတာပူလောင်နေဆိုတဲ့နေရာလေးကျော်လုံးသွားတယ်ခုနဟို ဦးဇင်းတို့ဟိုခုနဥမာလေးတခုခုနကျေးဇူးရင်ပေါ့ဆရာတော်ရဲ့တရားတွေအရခုနတတိပြည့်သူရဲ့ဒီကရဲခုနတက္ကိကံကိုမြင်နေပြီဒီကရဲပါပြတာတော့ဒီကရဲအတန်အောင်ထွက်နိုင်တော့ရင်ထဲမှာတိတ်ပြီးတော့ပြင်းတဲ့ပူလောင်မှုပေါ့နော်စိတ်ခံစားမှုအတိတ်ပြီးပြင်းသွားမကန်ရနိုင်တော့ဒါတော့ကတေမှာပဲပေါ့သူကအဲ့တော့စိတ်ကတိတ်ပူလောင်သွားတာဒီကရဲကြည့်နေတဲ့ကရဲပုံလဲသွားတာဒါတတိပြည့်သွားတာဒီသဘောပေါ့အရင်ပူလောင်လုံးသွားတာဒါဆိုတော့ အငွေ့ပေါ့ဟိုအရန်ပူတဲ့အရာတို့တခုတကားတယ်အငွေ့တောင်းတော့ထွက်ပြီးတော့လုံနေတယ်လို့မျိုးပေါ့အဲ့လိုမျိုးတကားလည်းအရန်ပူလောင်နေတာအကြောင်းလို့တတ်တော်ရည်လေးတောင်းလို့ကြည့်အဲ့လိုမျိုးဝေဒနာတရားတွေကြုံရတဲ့အခါဓမ္မအတိဉာဏ်လေးဖိကူမထားမိနေရာပြဓမ္မအတိဉာဏ်မဖက်ရင်ဒါကြီးဒီမှာကြီးတဲ့တနည်းကိုတနည်းကိုမလာဘူးလို့အချိန်ဟုတ်တဲ့ချိန်ပေါ့လေဒါတွေ့နိုင်တာပဲတို့ဘုဒ္ဓတဘောဟောနာဘော ဘဝတစ်ခုမှာတော့ဦးသိလို့ဒီလိုပြဿနာတရားတွေဆိုတာမေးမှကြီးဒါကြုံတွေ့ရနိုင်တာပဲအဲ့လိုကြုံတွေ့ရတဲ့အခါမှာအခုလိုပေါ့ဓမ္မအသိဉာဏ်မပါနိုင်ရင်ဓမ္မကြီးတွေမှာဒီပိုင်းဒီပိုင်းတက်တာပါလားမတက်တာနိုင်ပါဘူးခင်ဗျာမြတ်တော်ကလည်းရုပ်လည်းတက်တယ်ကလည်းမျက်မှန်ပုံနဲ့သွားတာမျိုးတွေဒီရှင်ထဲမှာအင်မတန်ပြည့်တယ် ဒီပူနာမှုကသိပြီးလို့ရင်းထဲမှာပြင်းတယ်ခံစားမှုကခံစားလို့ခံစားမှုဒီကမှာဟာဖြစ်တယ်။ရောက်လို့ဒါမျိုးတွေဒီတဲ့ဒါအကျိုးအကြောင်းရင်းကိုစစ်လိုက်ပြန်လို့ဇာတိကြောင့်ဖြစ်တာ။ဘာကြောင့်ဖြစ်တာ။ဇာတိကြောင့်ဖြစ်တာပါဗျာ။ဇာတိကြောင့်ဖြစ်တာလို့ပြောလို့ဟောကြရတယ်။တပည့်ရဲ့အားလုံးကဒီပြိဿသမုပ္ပါဒေနာကိုပထမကြီးလေးကိုဆုံးသက်ကြရအောင်ဒီမှာ ဆက်ပြီးတော့သွားကြရအောင်အဲ့တော့ဒီတော့ဘာပြောတော့ဒေဝမေတ္တာကေဝလတ္တဒုက္ခကတ္တမူလီယောဟောတိတိဒေဝမေတ္တာကေဝလတ္တဒုက္ခကံတတ္တဒီကတိဟောတိကမာရောဟောတိတမောဒါနဟောတိပါဠုဘာဝဟောတိဒေနဟောတိဒေဝမေတ္တာကေဝလတ္တဒုက္ခကံတတ္တမူလီယောဟောတိတိတော့ဘာပြောလို့လဲနော်ဒေဝမေတ္တာကေဝလတ္တဒုက္ခကတ္တမူလီယောဟောတိတိ ဒေဝမန္တကိရတဒုက္ခကန္တတမူလယောဟောတိဒီကာေယောဟိတောဒေဝရတဒုက္ခမက္ခတရတောဧတတဒုက္ခကနတဤဒုက္ခတောဒုက္ခအစုပုံဤဒင်္ဂတိကောင်းဆုံးမြင့်ဒီဟောတိတိသမာကမောအညံမျိုးဆက်ရောက်လာခြင်းဒီဟောတိတိသမောဒါနံကောင်းဆုံးမြင့်ဒီဟောတိအကျိုးဆက်ကောင်းဆုံး နမောဒါယမောသောမိတိတယောတိပါဠိဘောသေချာတိတိဟောတိဧရာတုတောဧဝမေတာကိလတာဒုက္ခကတတာမူတေယောဟောတိဒေဝမေနာကိလတာဒုက္ခကတတာသမုတေယောဟောတိတိယောဇတိသောပါမိဧဝမေတ္တာကေဝလတာခြုံကြည့်တဲ့လူဒီအကျိုးသက်အားလုံးဒီဧဝမေတ္တာကေဝလတာချမ်းသာမကတတ်တဲ့သောစင်ရတော်စင်ရစုကိုညာတာဖြစ်ပြီးဒါလေးနဲ့အဆုံးပဲအဲ့တော့နောက်ဆုံးမှာတော့ဒါကြီးမာရီပြိဿဘုပ္ပ သန္တရာလေးကြီးတဲ့တတ်တော်နောက်ဆုံးချုပ်လိုက်တဲ့အခါကျတော့ဒုက္ခရောဒုက္ခအစုအကုန်ကြီးတွေမဖြစ်လာတော့ဆက်ရောက်လာခြင်းပဲဟုတ်ကဲ့အဲဒီလိုမျိုးနားလဲဒါတော့ဒီလိုတိတ္တတော်ကဒါအဆုံးတတ်တာနော်ပရမလေးအဆုံးတတ်တာတော့ဒီညာလေးမှာဦးဇင်းတို့ကအခုဒုက္ခပြေဝဒုက္ခဒုမနတာဥပါယောဒါဆိုတဲ့အကြောင်းတွေဒီဒီအကျိုးတရားတွေဒီဇာတိရဲ့အကျိုးတွေ ပြီးတော့နားလည်ထားရခုနသရမရဏကတော့ဒါတိကအကျိုးကြီးလို့နားလည်တယ်နားလည်ပြီးတော့သူရှိတဲ့ဒီညာမလေးဟာတစ်ချက်စစ်ပြီးတော့ပြောကြရအောင်ပြောတဲ့အခါကျတော့သူကတော့လူစုရတော့တယ်ခုနဇာတိပြည့်ခြင်းကြောင့်တောကပြည့်ရောတောကလုံးလက်တာဖြစ်တယ်အဲ့တော့ဇာတိကသူကအကြောင်းတရားနေရာမှာနေတယ်ဘယ်လိုဇာတိရာကြောင့်လဲဆိုတာဥပမေတ္တိသတိခြေပြုတာပေါ့နော်တော်တော်ဘဝပြည့်ခြင်းနဲ့မိမိတို့က ဒါကြောင့်သမုပ္ပါရှိခွင့်တိုင်းလေးပဲကျူနေရည်ဆိုတော့ဓာတိဒီရင်ဓာတိဆိုတဲ့အကြောင်းကြောင့်ဒီလောကပိရိဝါလောကတော်မှာဥပါယနာဆိုတဲ့ဒီအကျိုးဆက်တွေတရားလေဆိုတော့ဘယ်လိုရှိရအဲ့လိုရှိတဲ့အပိုင်းမှာဦးဇင်းတို့ဒီခုနလောကပိရိဝါလောကတော်မှာဥပါယနာတကယ်ပြည့်တဲ့အပိုင်းမှာနော်တော့နော်တော့ဆန်ဇောကုနေကြီးနေဖြစ်တာပေါ့နော်တော့ဆန်ဇောကုနေကြီးနေဖြစ်တဲ့အခါမှာဇောအခိုင်အောင် ဒေါသနဲ့ရှိတယ်ဒါစိတ်စိတ်စိတ်စိတ်တော့တော့စိတ်စိတ်စိတ်စိတ်တော့တော့အဲ့စိတ်စိတ်စိတ်စိတ်တော့တော့ဟုတ်လားပရမတ္တဉာဏ်မြင်နိုင်ငံသားမိုက်ကိုပြန်နေပါတယ်ပြောအောင်ပြောပါအဲဒီဇာတိတိကိုပြောအောင်ဘောဓနာနဲ့ဆောင်းဒီလောကပိရောဒုက္ခဒေါမနတာတွေဖြစ်တာဒေါသောကပိရောဒုက္ခဒေါမနတာဖြစ်ပါဒုဏ္ဏတရားစုတွေဖြစ်ပေါ်တော့နာမည်အာရုံပြီးတော့ရှိရှိရင် ဒါပရိသတ်သမုပ္ပါရှုွက်ကိုနားလည်မှာဖြစ်တယ်။တို့လည်းကြောင့်ဒီပရိသတ်သမုပ္ပါရှုွက်တွေတည်လေ။ဒါကြီးဒီကမ္ဘာကြီးဒီနန္တေဟာလူကိုပရမတ္တဉာဏ်ဖြင့်စိတ်တည်တိုင်းသိမှထားသည်။ဒါရှုလို့ရတဲ့ရှုဟုတ်ဘူးဒီလိုနားလည်တယ်။ကြောင့်ပရိသတ်သမုပ္ပါရှုွက်ပြည့်စုံတဲ့ကဉာဏ်တနည်းအားဖြင့်သင်္ခါဝုဒနာဝိတ္တုတွေကိုကျွန်တော်ဒိဋ္ဌိဝိတ္တုပြီးမှာတာကဒိဋ္ဌိဝိတ္တုဒီဘက်မှာယုတ်ရဏတရားတွေကိုသိသိပြီးတော့အောင်ဒီတာလည်း ဒီပြစ္ဆာသမုပ္ပါရှုွက်ရှုနိုင်တယ်ဆိုတဲ့သဘောကြောင့်ဒါကတော့တကယ်ရှုွက်မှကိုရှုနေတယ်ဆိုတော့ပြောင်းနေတယ်ခုလောက်လေးပြောတယ်တကယ်ရှုွက်ဓာတိကိုနားပြီးပါတယ်ဓာတိရောဒီဘက်ကသဘောဖြစ်တာပြိတိဝဖြစ်တာဒုက္ခဒေါနတာဥပါဒနာဖြစ်တာနာအာဝမိဥဖြစ်တာဖြစ်တာကိုရှုတာတော်တော်ဒုက္ခကတော့အများဖြစ်ကြတယ်သူကဟိုပြစ္ဆာဘောကိုထိနေတာမှာကာယဝိညာဉ်ကိုကာယဘောကိုထိနေတာဖြစ်တာဘယ်လိုအားရကတော့ အဲကျန်တဲ့ဟာတွေကတော့ဒါကိုတော့တော့ခံစားမှုကြီးနေဖြစ်တာဒါဟိုမြေတော်တိပြီးတော့ပူပန်နေဆိုတဲ့ဟာကိုကတော့တော့ခံစားမှုကြီးနေဖြစ်တယ်ကျန်တဲ့ဒေသတော်တော်မှာဘာသာတွေဖြစ်နိုင်ပါတယ်ဘယ်လိုဖြစ်နိုင်မှာလဲတော့တော့ကပြည်ကဘာလို့ပဲဖြစ်အောင်ဖြစ်ဖြစ်တိတ်ပြီးပြည့်တယ်နဲ့ဒေါသမျိုးကဥပါဒနာမျိုးပါမျိုးပါလို့လည်းတော့တော့မှာလည်းသူအဖြစ်များပါတယ်ဒါကြောင့်လို့ဥဒိတ်ရှင်တော့တော့တကူတော်ကိုဥဒိတ်ရှိရင်ဒါရှိခွင့်နဲ့ရှိခွင့်တော့တော့ဒါရှိခွင့်ပိုင်း အဲ့တော့ဦးဇင်းတို့ဒီနေ့ကတော့ဒါပိဿသမုပ္ပါပထမနည်းကိုဒါဒီသိနေဆိုရပါတော့သိနေဆိုတော့အဲ့ဒါဒီမှာမာလေးတက်ပြီးပြောနေတော့ဆိုတဲ့အခါကျဒီပိဿသမုပ္ပါဒေသနာကိုပတ်သက်လို့အဲ့ဦးဇင်းတို့ကိုနာယူခဲ့ရတဲ့ပိဿမနည်းငါးခုမြောက်တဲ့ပိဿမနည်းအေးရောင်းရောင်းလာပါတဲ့သုခသူရပိဿမကြောင့်ရောင်းလာပါတဲ့နာဂသူရပေါ်လာဖို့ပိုင်းကိုလေဒါဟုတ်ကဲ့ငါလည်းပြည့်စုံပရမနည်းဝိဇ္ဇာမနည်း စားသရမရဏလောကပိကဝတိုင်အောင်ပေါ့နော်လောကရောလောကဥပါယတာတိုင်ပိုင်းပြောခဲ့တော့ဘိက္ခလောကကိုတော့လူတိုင်းဒီမှာကြည့်နေတယ်တော့အတန်တော့ဒါဟိုနားတဲ့သဘောပေါက်ပြီဒီတိုင်းမှာဒီရှိနေရင်စိတ်ကိုပိုင်းတော့နေတော့သဘောနေပါတာပို့ပြီးတော့အတိအရှင်းသွားမှာပေါ့ချုပ်ကမြန်လေးရင်တော့မှာပဲဘောတရားကြီးရတယ်သူကမြန်တယ်တော့ဒီနားနေပြီးပြောလို့ရတယ်ဒါနဲ့ဒီမှာဒီပြိဿသုပ္ပတိနာရောဒီကိုနိုင်ပြီးပြီးတော့ ဝမ်းမြောက်စေခြင်းအောင်တို့လည်းအဲ့ဒီမှာအဲ့တော့ဝမ်းမြောက်စေခြင်းနဲ့ပါတယ်ဘုန်းကြီးတို့ဟိုတန်ရုပ်ကနေ့ကပစ္စယလုံးဆိုတဲ့တုတ်တန်တစ်ခုရှိအဲ့ဒီတုတ်တန်မှာပေါ့ဒီပြရှင်ကဒီတုတ်တန်ကိုတာဝတိပြေမှာဒီလိုရောက်မှတရင်သုံးကံရန်တာတော့ကိုဟောတယ်အဲ့ရန်တာတွေကိုဟောတဲ့အခါမှာအဲ့မှာဟိုဦးဇင်းတို့ဒီနေရာလေးနဲ့ပေါ့တို့လည်းအဲ့ဒီဝမ်းမြောက်အဲ့တော့ဒီပြိဿသမုပ္ပါဒေသနာကြီးတကယ်တော့တကယ်ကြီးခြုံကြည့် တတ္တဝါတွေရဲ့ဘဝတစ်ခုလုံးခြုံမိငုံမိအောင်ဒီပရိသတ်ဘုံမှာနေပါရဲ့ဆင်းနှစ်ခုနဲ့ပြရှင်မှာဒါတရုပ်ပေါ်အောင်ဒီလိုပေါ်ကြတတ်တာပြီအဲ့တော့တတ္တဝါတွေရဲ့ဘဝဘဝဘုံမှာလည်းဒီဒီမှာဒီကလည်းဖြတ်ပြီးတတိချာချာကြည့်လို့ကြည့်ဒီပစ္စုပန်ဘဝတစ်ခုရဲ့ပေါ့အတိတ်ဘဝပစ္စုပန်ဘဝအနာဂတ်ဘဝဆိုဒီဘဝတွေဘဝသုံးခုကိုဝင်စေဘဝသုံးခုဆိုတာဒီဘဝပစ္စုပန်ဘဝကိုရက်တည်အတိတ်ပထမအတိတ်ရဲ့ အနာဂတ်ဒီဒါအနာဂတ်ကိုပြည့်စုံမှာဘဝရတော့ဟောပထမတိတ်ကရက်တည်ပြီးကြီးလိုက်တယ်ဆိုတော့ဒုတိယတိတ်ကပထမတိတ်ကဒီပြည့်စုံမှာဒါသုံးခုဟောအနာဂတ်ပထမအနာဂတ်ကိုဘဝရက်တည်ပြီးကြီးမယ်ဆိုရင်ဒါပြည့်စုံကံပထမအနာဂတ်ရဲ့ဒုတိယအနာဂတ်ဆိုလိုရင်းကဘဝသုံးခုဆိုတာဘဝသုံးခုတွေပြောတာတဏှာကြီးတစ်ခုလုံးတဏှာမှလေးရဲ့ဖြစ်ပုံကိုဦးဇင်းတို့ပြရှင်တော့ဒီပြိဿသုံးပါးငါရဲ့စစ်နှစ်ချက်သေးနေဦးဇင်းတို့ပုံပေါ်ပြီးတော့ဟောပြတာ အဲ့တော့အဲ့လိုဟောပြတဲ့အပိုင်းမှာလေဒီပြိဿသမုပ္ပဒေနာတော်ကြီးဖယားကတရားလည်းမဟုတ်ဘူးဘုသူ့ရဲ့တရားမဟုတ်ဘူးဖယားရဲ့တရားမဟုတ်ပါဘူးဖယားဘယ်ရာဘုရားပိုင်တဲ့တရားမဟုတ်ဘူးတော်တော်ဘုရားမှာတော့ဒီဒါအတိပြောလေပြောတဲ့ချက်မှာပါအဲ့တော့ဘုရားရှင်တို့ပွင့်ထွန်းသည်ဖြစ်စီမပွင့်ထွန်းသည်ဖြစ်စီဒီပြိဿသမုပ္ပလို့ခေါ်တဲ့ဘဝတဏ္ဍာဖြစ်စီပြီးတော့ဘယ်လိုမျိုးရှိနေလဲ ရှိပါတယ်ဗျာဟုတ်ပြရတယ်သို့တော့ဘုရားကိုယ်လုံးလာတဲ့အခါကျတော့မှဒီတကယ်ဘဝဖြစ်စဉ်ဓမ္မဒီနေရာမှာအကြည့်ကိုလက်ရှိမှာမလုပ်လိုက်တာတော့ဒါပြန်ပြီးတော့ထုတ်ခေါ်ပြီးတော့တတ်တော်ပါလေးနားလည်ပေါ်ပြတယ်ဖြစ်အဲ့တော့ဒီဘဝဖြစ်စဉ်ကြီးဒီပြောနေတာကဘုရားကိုယ်ကိုယ်မဟုတ်ဘူးတကယ်အရှိတရားလေးတစ်ခုဖြစ်နော်ဦးဇင်းတို့ပို့ပြီးတော့ဝမ်းမြောက်စရာကောင်းတာ ဒီကနေ့ဒီမှာယနေ့အချိန်ဒီဘယ်ဘာသာရေးကောင်းဆောင်မှာဒါဒါမျိုးဟောကြားတာဒီဘောင်းကတစ်ခုလုံးကိုတနည်းအားဖြင့်ဘောင်းကသုံးခုလုံးကိုအတိတ်အောင်ကပြစုပ်အောင်ဝင်ဆက်ပြီးဘောင်းကတစ်ခုလုံးကိုခြုံကြည့်အောင်အတ္တဆိုတာမရှိဘူးလို့ဒီပြိဿတူပိုင်းငါရက်ဒီကနေ့စနေရက်နဲ့ခါရဲကိုကိုတန်တာတတော်ပါတယောက်ဒီနားလည်သွားဘူးနော်နားလည်သွားပါတယ်ခင်ဗျာနားလည်တော့ဘယ်လိုကြားနေတာဟောကြားနေတယ်အဲ့ဒါဘယ်ဘာသာရေးမှာဘယ်ဘာသာရေးကောင်းပြောင်းမှာဟောကြားရတာရှိ ။နောက်တစ်ခါဦးဇင်းတို့ဖြစ်ပြီးသိပ္ပံပညာရှင်တွေအနေနဲ့လည်းပဲဘဝတစ်ခုလုံးဘဝသုံးခုကိုမပြောနဲ့ဒီဘဝတစ်ခုရဲ့ဖြစ်စဉ်ကိုတော့မှပဲတကယ်အသေးစိတ်လို့မခွဲခြားနိုင်။ရုပ်တရားမှကိုတော့မှမနိုင်နိုင်ဘူးဟုတ်တယ်ပါ။မတိရရောကိုတော့မနိုင်နိုင်ဘူးမေတ္တာတိကိုတော့သူဝီးတယ်။ကျွန်တော်တို့ယနေ့ဒီပါလေဘယ်သိပ္ပံပညာရှင်ဘယ်ဘာသာရေးခေါင်းဆောင်မှာဟောကြားခဲ့ဘူးတော့ဟောကြားနှံ့လေးတဲ့အကြောင်းအရာတွေကိုကြားချင်ပြီးလုပ်ခဲ့တဲ့ဘော 2500လုံးလေးကတခါလေးခေါ်ကြပြီဒါဒီဒေသနာတော်ဒီဒီအင်မတန်တန်နေပြီးတော့တကယ်ဘုံကဂရီဂူလေးပဲပုံပေါ်အောင်ဒါတခါလေးဟိုနားလည်နိုင်မှုရှိခုတကယ်ကြီးဒီကမိုင်းကိုနားလည်ဆိုတော့ဒီကိစ္စတစ်ခုပဲဒီမှာတော့ရှိကလည်းနားနားနိုင်ကြကိုလည်းနိုင်လိုက်နာယုံနိုင်ကိုပဲဒီကကြီးဒီကမိုင်းကိုကိုယ်တိုင်ဉာဏ်အောင်တမ္မာတိဉာဏ်ပညာနဲ့ရှုပွားသုံးသပ် ခုမလုံနိုင်သေးရင်တော့မှစူပါသုံးသပ်မပြုတ်နိုင်သေးရင်တော့မှရေကုန်ရတော့မိမိတို့ဒီဟိုစာရနော်တင်ညာသိနေတော့မိမိတို့နားလည်သွားဘူးနားလဲသွားပါတယ်ခင်ဗျာပညာလေးတော့နားလဲဩငါတို့ဘောကအဲ့ဒီပြစ္ဆုတ်ဘဝလေးကိုကြည်လိုက်လို့ရှိရင်အကြောင်းတရားတွေအနန္တပြုပြင်လို့ဖြစ်တည်နေတာပါလားဟောဒီပြစ္ဆုတ်ဘဝမှာလည်းဒီအကြောင်းတရားတွေဘာလို့ဆက်လက်ပြီးတော့ထူထောင်နေတယ် ဘုရားရဏဥပါဒံတင်္ဂါရကံယူတဲ့ဒီအကြောင်းတရားတွေကိုဆက်လက်ပြီးတော့အနာဂတ်မှာဒီလိုသူတရားကြီးဖြစ်နေဆိုတာကဒါကြီးဒီမှာကြီးဒါတင်ညာလေးတော့လည်းတော့သိပြီးတော့ဘူးသိသွားပါတယ်ဗျာဒါကြောင့်လို့ဦးဇင်းတို့ဒီပိဿလောကတရားအင်မတန်မှအာရကြီးတယ်ဟောအင်မတန်မှအာရကြီးတယ်လို့ကောင်းတယ်ဦးဇင်းတို့ဘုရားကဖြစ်ခြင်းမဖြစ်ခြင်းနဲ့ဗုဒ္ဓရဲ့တရားတော်တွေကိုငာရီကိုရခြင်းတီကိုကတို့တရားကြီးဒီမှာဦးဇင်းတို့လည်းအင်မတန်မှအာရကြီးတယ်လို့ကောင်းတယ် နောက်ဒီပြိဿသမုပ္ပါဒေသနာလို့ယူခုလိုပေါ့ဘယ်ဆရာဘေးလောကီလောကုတ္တရာဘယ်ဆရာကြီးမှမဟုတ်ပြနိုင်တဲ့ဒေသနာလို့ယူခုကျွန်တော်ပြန်ပြီးပေါ်ပြနိုင်တယ်လို့ပြောလို့ပြောသွားရအောင်ဒါကြောင့်မလို့ဒီပစ္စယတုံးမှာဩဘာရဝရရဂရိနာအနုဘာရဝရရဂရိနာတိတဝတာတာတုဓမ္မတိတိတာဓမ္မတိယာမတာတိတပစ္စယတာလို့ပြောတော့အဲ့တော့ဘာလို့လဲဒီပြိဿသမုပ္ပါဒေဒီတဏ္ဍာဖြစ်စဉ်ကြည့်ပြီးတဲ့ ဘုရားဘုန်းကြီးဖြစ်စီဘုရားဘုန်းကြီးဖြစ်စီသူ့ဓမ္မနိယာမအနေနဲ့အကြောင်းတရားတွေနဲ့ကျူးတရားတွေနဲ့ဆက်ဆက်ဖြစ်နေတဲ့သဘောတရားတစ်ခုပါပဲဒါလို့ပြရှင်ကဒါနေရရှိပြီးဒီပြိဿတော်ကဒေသနာတော်ကိုအဲ့ဒီပစ္စယတော့တာပါလေပြရှင်ကဟောကြားခဲ့ဖြစ်အဲ့ဒီဟောကြားတဲ့ပြိဿတော်ကဟောစီမှာဘုရားဓမ္မနိယာနာယူပေးကြပြီးတော့အဲ့တော့ဒါကဘုရားတို့ဒါပြိဿတော်ကနာယူရတဲ့လူနာကြီး ဓမ္မအာရအဖြစ်နဲ့ပကောင်းကြောင်းပြီးတော့တရားတော်မျိုးတွေပြိဿသမုပ္ပါကလက္ခဏာလက်တာပစ္စုပ္ပန်အကြောင်းတွေကိုလည်းလေဟိုပြောပြလို့ကျွန်တော်တရားသိကြရအောင်အဲ့တော့ပြိဿသမုပ္ပါဒေသနာတော်ကိုဦးဇင်းတို့နားပြီးရဲ့ဥစ္စာကြီးဒီမှာဘယ်လိုနားလဲတာဘယ်လိုနားလဲတယ်နော်အဲ့တော့ဘယ်လိုနားလဲရမလဲဒီအပြင်ဘယ်လိုနားလဲသဘောပေါက်ပါလဲဒီပြိဿသမုပ္ပါဒီရဲ့သူ့ရဲ့လက္ခဏာအရာပြောမယ်ဆိုလို့ကြည့် ဒသမသာတိဇာရမဏိနဓမ္မနပစ္စယလက္ခဏောပရိစ္ဆသမုပ္ပါရောဘာဒါကသူ့ရဲ့လက္ခဏာဒသမဇာရမဏိနဓမ္မနပစ္စယလက္ခဏောပစ္စယသမုပ္ပါရောပရိစ္ဆသမုပ္ပါနေလက္ခဏာပြီးတဲ့အခါကျတော့ဒုက္ခ ानु ခန္ဓာနာရတောဒါကပရိစ္ဆသမုပ္ပါနေတုံငန်းပြီးတဲ့အခါဂုံမကမြေစုပ္ပန္နောတိဝိရိယဘောဒါပရိစ္ဆသမုပ္ပါအာယုပိကြည့် သို့မဟုတ်တကယ်လက်တွေ့ကြည့်ဉာဏ်နိုင်ခဲ့လို့ဒါအအောင်ဆုံးအဲ့တော့ပြိဿဘုရားကိုတကယ်လက်တွေ့ကြည့်ဉာဏ်နိုင်ခဲ့လို့ဒီကသမာဓိဉာဏ်ဉာဏ်နဲ့ဘောသူကိုဝိစေပြီးတော့တကယ်ရှိတတ်တော့တကယ်လည်းနားလည်တော့သူလည်းရင်းတဲ့ဘာဖြစ်လို့သရမရဏိနသမာနလက္ခဏာသရမရဏိနသမာနပစ္စည်းအားလည်းကတော့ပြိဿဘုရားပါတော့သရမရဏဇာတိကုံသောမြစ်စုပ်ပန္နရာတို့ပါဖြစ်ပေါ်လာအောင်ဒီလူတတ်တဲ့အဖြစ် ခါကြောင်းလက္ခဏာရှိတယ်။ပရိသတ်ဘဝတွေကျွန်တော်တို့ဒီလိုကိုချုံပြီးတော့အခုလိုရှုပွားသုံးသပ်လို့ပဲဒီနေ့နိုင်ပြီးတဲ့အခါမှာမိမိတို့ဘယ်လိုနားလဲပေါ့။ဟောဒီပရိသတ်ဘဝဆိုတဲ့တဏှာဆက်ရည်ဒီသရမရဏအစရှိတဲ့အကျိုးတရားတွေကိုဖြစ်ပေါ်လာအောင်ကျေစုပြုနေတယ်လို့အဲ့ဒီပရိသတ်ဘဝမှာဟောပြီးနားလေဒါသူ့ရဲ့လက္ခဏာပရိသတ်ဘဝကလည်း တခုချင်းကိုပြောတာမဟုတ်ဘူးเนาะခုနဝိဇာသင်္ခါရဒါကိုပြောတာမဟုတ်အဲ့အဝိဇာကြောင့်သင်္ခါရသင်္ခါရကြောင့်ဝိညာဉ်ကြောင့်နိုင်မှုဖြစ်ကုန်တယ်ဒီသဖြင့်ပရိသတ်ဘုံကဖြစ်တဲ့တရားနဲ့ဒီစတမျိုးသောဒီအင်္ဂါရက်တွေကိုမြို့တွေကနားလည်သွားပြီဆိုရင်အဲ့ဒီသူတော်ကောင်းကဘယ်လိုနားလည်ပရိသတ်ဘုံကတက္ကနာအနေနဲ့ဇာမရအစရှိတဲ့အကျိုးတရားတွေဖြစ်ပေါ်လာအောင်ခြေကျူးပြုတဲ့တရားတွေဒါလို့ဒါလက္ခဏာအနေနဲ့သဘောကျနားလည်ရမှာဖြစ် ဘာကိုဖြစ်ပေါ်စေတဲ့အကြောင်းတရားတွေသရမရဏအစရှိတဲ့အကျိုးတရားတွေကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားတွေအတုပဲတတ်တယ်။ဒီတဲ့ဘာလဲဘာပြောတော့အဲ့လိုလက္ခဏာကိုနားလည်ပြီးတဲ့အခါကျတော့ဒုက္ခဒုက္ခလက္ခဏာအရတောအကြောင်းနဲ့အကျိုးဆက်စပ်လည်းရဲ့မမြန်မစက်ပြည့်ခြင်းဟုသောဘုဒ္ဓဒုက္ခကိုအစဉ်လိုက်ချင်းပြကြရတာရှိ၏ ဟောသူ့ရဲ့လုပ်ငန်းကိစ္စပြိဿသမုပ္ပါဒေသနာလို့ဒီကဘာလို့တာလို့ပြိဿသမုပ္ပါဒေသနာလို့ဆိုတာဘာလို့ဟောဆိုတဲ့အခါကျတော့စင်ရင်သုံးသပ်ကြည့်လိုက်လို့ဘာဖြစ်လို့သူ့ရဲ့လုပ်ငန်းကိစ္စအနေနဲ့ကအကြောင်းနဲ့အကျိုးဆက်ဆက်လျက်မပြတ်မစက်ချီချီမှုဆိုတဲ့ပုတိဒုက္ခကိုအစဉ်လိုက်နေတာဒါကြောင့်မလို့ဒုက္ခယုနာရဏအစဉ်လိုက်အစဉ်လိုက်ပြီးတော့ဒီဒုက္ခတရားတွေကိုဆက်ဆက်ပြီးဒုက္ခဒီစင်းရဲခြင်းပေါ့ဒုက္ခတရားအကြောင်းနဲ့အကျိုးဆက်ဆက်ပြီးတော့ဒါကလည်းစင်းရဲခြင်း တိအကျိုးအစဉ်လိုက်နေတာလို့အဲ့တော့ဒီကလေးဒီမှာရေခုပြစ္ဆုတ်ပံလေးပါဆက်ကြည့်ပေါ့ပြစ္ဆုတ်ပံလေးပါရက်ဒီအတိတ်ကဒီပြစ္ဆုတ်ပံမှာအင်္ဂါရက်ဒီစုံညီခဲ့တဲ့အတွက်ကြောင့်မဖြစ်တော့ဘုရားတော်ပြစ္ဆုတ်ပံအကျိုးရအောင်ပြစ္ဆုတ်ပံမှာရေဒီမှာဒီဒီရလာတဲ့ဘဝဒီဘဝအစလိုပဲကြည့်ဘဝအစွန်းလိုပဲလမ်းမျောမျော ဘောင်းအလဲလို့ခေါ်တဲ့ယုပိစုံကံကိုပဲတတိကိုပဲကြည်ကြည်ဒါလေးဒီဓမ္မကြီးကြီးစင်ရဲကပုံများဘူးစင်ရဲကပုံများပါတယ်ဗျာစင်ရဲပုံများတယ်စာကေတော့လေဒုက္ခဆုံးတော့လေဒုက္ခအလဲအောင်လို့ဆိုတော့ဒုက္ခဒုက္ခပါပဲအဲ့တော့ကြောင့်ဒုက္ခကိုအစင်နိုင်ပြီးတော့သူကနေရဲ့သဘောပဲဒုက္ခကိုအစင်နိုင် အခုပြစ္ဆုတ်ကံကကိုပြစ္ဆုတ်တော်လာရဲ့ဒီအကြောင်းတရားတွေညီညွတ်ရင်နာဂဘောင်းကိုလက်တော်အောင်ပါ။ဘာလို့ကြာလာနေတာလဲပြင်းပြင်းခုနလုံးလေးမှန်ကန်ခဲ့ရင်ခုနအပဲလေးပုံစံတုတ်ပြီးသွားတယ်လေကြောင့်ဘယ်ပုံစံဘောကပဲရောက်ရင်တော့အဲ့သွားမှာပဲဒီကံကဒီဒီကိုတင်လာတဲ့ပြင်းဆိုရင်ဒီမာတိပဲအကျိုးဆက်အနေနဲ့ပါလို့ကြည့်လို့လို့ခုနကိရိယာမှာလောကမကုန်ခန်းနေလို့ဆိုရင်ခုနလောကပြည့်ပြီးတော့ဆိုရင် ဒုက္ခဒေါမနဥပါယနာဆိုဒီအကျိုးတွေကိုဆောင်ရွက်လို့ရမှာဆောင်လွဲတော့မရပါဘူးခင်ဗျာဒါကြောင့်ဘုရားဒုက္ခကေကဏ္ဍကိစ္စကိုပြောပါစို့ဒုက္ခဒုက္ခနာနာရသောအကြောင်းတွေကိုသက်သက်လျင်မပြန်မလဲပြည့်ချင်းမှုသောဘုဒ္ဓဒုက္ခသောအစဉ်လိုက်ကိစ္စနဲ့မှရှိဒါတစ်ချက်ပြီးတဲ့အခါကျတော့ပစ္စုပ္ပတ္တနာပစ္စုပ္ပတ္တနာဆိုတော့ယောဂီပုဂ္ဂိုလ်တယောက် ပရိသတ်သမုပ္ပါကိုလည်းရှုပွားသုံးသပ်နေတယ်ဆိုတော့အဲရှုပွားသုံးသပ်နေတဲ့ပြောကောင်းပြောမှာဒါကလည်းဉာဏ်နဲ့မှဆင်ခြင်လိုက်တယ်ပရိသတ်သမုပ္ပါအဲလိုဉာဏ်နဲ့မှပရိသတ်သမုပ္ပါကိုဆင်ခြင်လိုက်ပရိသတ်သမုပ္ပါဆိုတာဆိုပြီးတော့လိုမျိုးဉာဏ်မှအင်းပါအဲ့တော့ဆရာမတို့တကယ်ကြီးဒီမှာဒီနားလည်တော့ပြောမှာလည်းဦးဇင်းတို့သိနေတဲ့အကြောင်းအရာတစ်ခုမှာလည်းမော်တော်ကားမော်တော်ကားဆိုမော်တော်ကားကိုဘာလဲမော်တော်ကားဆိုဉာဏ်နဲ့မှဆင်ခြင်ရောမော်တော်ကားဆိုတာဘာလဲ အော်မင်းလေးလေးရဲ့ဇီယာတိုင်းလေးဒါတရားဝတ္ထုလေးလူတွေတတ်တော်ပါလို့ဒါတည်ဆောင်းသွားတဲ့နေရာဒီဘောတော့ဟာဒါဉာဏ်ထဲမှာစီနေလိုက်ရင်ဒီဒီအဲ့ဒီဘောမျိုးပဲပြိတ္တသမုပ္ပါကိုတကယ်ဉာဏ်နဲ့စဉ်းစဉ်းရင်လိုက်ပြိတ္တသမုပ္ပါဉာဏ်ထဲမှာထင်းတာဘယ်လိုထင်းတာလဲအော်ပြောအဲ့ဘယ်လိုထင်းတာလဲဆိုတော့ဘယ်လိုထင်းလို့ဆိုတော့ကုံမက်ကပြည့်စုံပတ္တာနောဟောကုံမက်ကပြည့်စုံပတ္တာနော ဆက်ဆုံးအပ်သောတန္တရာပိအဖြစ်ဖြင့်လောကဝါဒရာပုဂ္ဂိုလ်၏ညာရှိရှိဖြစ်တတ်၏ဆက်ဆုံးဖွယ်ကုံလက်ကနန်းဟုတ်ကုံလက်ကဆက်ဆုံးဖွယ်တန္တရာပိတန္တရာပိနိုင်တန္တရာပိရဲ့အဖြစ်ဖြင့်လောကဝါဒရာဒီတရားဘာဝနာအတုံးတွေယောဂီတော်ကောင်းတဲ့ဉာဏ်နဲ့မှရှိရှိဖြစ်တာနောက်တစ်နည်းအားဖြင့်ကုံလက်ကပြည့်စုံကတာတော့လက်ကတော့သွားရအောင်မျက်စိမှပြိပရာလက်ဤ အလွယ်ခရီးဖြစ်၍ခရီးလွယ်ခရီးကောက်ရဖြစ်ဖြစ်ယောဂဝါဒပုဂ္ဂိုလ်ညာရှိရှိမြင်လာတယ်အဲ့တော့ပြန်တော့မယ်ဆိုရင်စက်စုပ်ွယ်လမ်းမကြီးစက်စုပ်ွယ်ဗါလဲလို့စက်စုပ်ွယ်လမ်းမကြီးပါဗျာစက်စုပ်ွယ်ယွန်ရှာွယ်လမ်းမကြီးတရားနဲ့နိဗ္ဗာန်ကိုလိုလားတောင်းလာပြီးနိဗ္ဗာန်ကိုတာဆူပြီးတော့သွားနေတယ်တော်ကောင်းတယောက်ပဲဟောဒီပရိစ္ဆာသမုပ္ပန်ဆိုတဲ့ဒီတန်ခါစစ်ဉာဏ်ကြီး ဒီမာနိနေရာအတ္တနာပြတ်တာဒီပရိသသမုပ္ပါကတဏ္ဍာကိုပါဖြစ်စေတာဆက်စေတာပါဗျာဆက်စေတာတဏ္ဍာကိုလေးစေတာတဏ္ဍာကိုဆက်စေအဲ့တော့နိဗ္ဗာန်ကိုလိုလားလို့မြင့်ကြီးမှာပြိပရာဏံကိုဖြစ်နေတဲ့တော်အောင်မြောက်အတွက်တော့ဒီပရိသသမုပ္ပါကတဏ္ဍာစိတ်နဲ့ဤဒီတခါကြီးဒီမှာဒီမလာဒုတာဆက်စုပ်ကိုဆင်းရဲဒုက္ခတွေကိုပြည်စီတတ်တော့နာမကြီးယောက်ျားဆက်စုပ်ကိုလည်းနာမကြီးတစ်ခုဖြစ်တယ်။အလုံးဉာဏ်နဲ့မှအင်အား အဲ့တော့နိစ္စသမုပ္ပါဒ်ကိုသိကြသိကြတကကြီးဒီမှာဒီတခါနဲ့စင်ကြီးစင်ကြီးအဝိဇ္ဇာကြောင့်ဒီမှာလာဖြစ်တယ်ဒီမှာလာတဲ့ဝိညာဉ်ဖြစ်တယ်ဝိညာဉ်ကြောင့်လည်းဖြစ်တယ်နဲ့တော့ဘာလာရတာဖြစ်တယ်အဲဒီလိုမျိုးစင်ကြီးလိုက်စင်ကြီးလိုက်စင်ကြီးလိုက်တိုင်းယောဂီတို့ဘာလဲနဲ့မှာဖြစ်ပေါ်တန်ရောရှိသေးတဲ့ပြည်ကြီးအာဝရှိသေးတာတန်စီယာတန်တရာကိုရှည်စေတဲ့လမ်းမကြီးပါဗျာနာနာကိုရှည်စေတဲ့လမ်းမကြီးခရင်ငယ်ကြီးပဲ လူဉာဏ်မှာထင်လာတယ်ဟောဒါပြည့်တဲ့သမုပ္ပါဒ်ကိုစူပါတော့တဲ့ဒီလိုဒီဒါကြောင့်မလို့ယနေ့ဘုရားကြီးဒီမှာဒီပြည့်တဲ့သမုပ္ပါဒ်ဒီမှာနေ့ကိုနိုင်ပြီးတဲ့အချိန်ကစားတော့ဒီပြည့်တဲ့သမုပ္ပါဒ်ဒီသန္တာခရီးကိုလာလေအောင်တရားရဲ့သန္တာခရီးကိုရှည်အောင်ဒါပြုလုပ်နေတဲ့ နန္ဒီပဲလို့လည်းလို့သဘောကျနားလည်ပြီးဒီတန်ခါကြီးကတန်မြန်လွတ်မြောက်နိုင်ရေးအတွက်ဒီလိုနေနေမှာပြိပရာလို့ခေါ်တဲ့မဂ္ဂင်ရှိရာဒီမြတ်ဖြင့်ဝိသုဒ္ဓိကုဏ္ဏဘုံစေတိုင်းကျင့်ပြီးတော့တန်ခါကြီးကိုအမြန်ဆုံးပြိကတန်ခါကြီးကိုလည်းဒီတက်တဲ့ပြိကတော့ကတန်ခါဆက်တန်ကြီးကိုအမြန်ဆုံးချက်တောင်နိုင်တဲ့သူတော်ကောင်းများဖြစ်ကြကုန်များတည်းသာဓု Tadu, Tadu Bapya.